နှစ်2565ခုနှစ်ကောသာတက္ကတိ1383ခုနှစ်တပောင်းလာပြေကျော်ပေါ့တပောင်းလာပြေကျော်ကိုစဉ်လို့ရှိတော့ရှိရတို့တွေကကြီးတို့မိုက်ကြီးရှိတော့9ရက်ပေါ့2022မတ်လ24ပေါ့ဦးဇင်းတို့ရှိဒီကကြီးတို့မိုက်23ရက်နေ့နော်ဟောကြားတော်မူအန္တောဝိပဿနာလုံးပိတရား ဒကာကြီးဘယ်နှကြိမ်မြောက်ဖြစ်သွားပြီလဲ82ကြိမ်မြောက်ရှိပါပြီဖေ။82ကြိမ်မြောက်ဝိပဿနာအလုံးပေးတရား82ကြိမ်မြောက်ဝိပဿနာအလုံးပေးတရားကိုမဟောကြမနာကြကြသိမည်ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပရမရှိခိုးကြရအောင်တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတွေကလည်းဘုရားရှင်၏ တတဝါနန္ဒတို့၏အာဟုရာအာထာရာဖြစ်တော်မူခြင်းတတဝါတို့၏အကျိုးကိုလိုလားပြီးတော့တတဝါတို့အတွက်ကရုဏာကြီးမားစွာနဲ့ဆောင်ရွက်တော်မူခြင်းဆိုတဲ့ဘုရားရှင်ဂုဏ်တော်တွေကိုအာယုံပြုပြီးတော့အဘုဒ္ဓနုတ္တိဘာဝနာအဖြစ်နဲ့ပွားများရင်ယုတိစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါဂရံအထာဝိကာမနရဒေဝဟိတဝတံဝန္ဒာမိကာရုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီဘောကိုလိုလာတောင်းတကြကုန်သော စိတ်ထားမြတ်သူနတ်လူမြမတတ္တဝါတို့ဤဇူဝေရလည်းပြတော်မူထသောဒိဒတံလောကုလောကီနလီတော်မယိမ့်မယိုင်မြဲကိုင်းလာသည်သမာဓိနိရှင်သောစိတ်ဓာတ်လည်းရှိတော်မူထသောပညာပရိပသုတိယာ တစ္ဆာလေးရတရားမြတ်ကိုထွန်းပေါသည်မြင်တတ်ရတ္တမတိဟုသောပညာတန်ဆောင်သမီးအောင်လည်းရှိတော်မူထသောဝိဟတန္တကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံးညံမြင်တော်အောင်ပြုတပညာဝိဇ္ဇာတိဟုသောမိုက်တရားကို ရဟတာမေညာတန်လျက်ဖြင့်ဘယ်ပြတော်မူပြီးထာတော်အထာဝီကာမလူနာပြမတတဝါတို့ဤအစီအပွားကိုအလွန်လိုလားတောင်းတတော်မူထာတော်နရဒေဝဟိတာဝဟံ လူနာမြမတတဝါတို့အားလမ်းပြနိညွန်သုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကို အလုံးစုံသောဂုံတိန်တကောစည်းတိန်ချန္တာကျုံငါရွဆောင်တော်မူတတ်သောကာရုဏိကလူနာမြမတတဝါမြတနာจิตကင် မာကရုဏာတော်ရှင်လည်းပြစ်တော်မူတတ်သော အကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသော အနန္တညာဏသဗ္ဗညုတညာနာဇာတာဆုံးပညာမရှိသောညာတော်လည်းရှိတော်မူထသော တံဗုဒ္ဓံဒိုတိုဂုံဆုံးလင်းပေတရှင်တော်မြတ်ဖရာကိုအံတရားဟောတရားနာအမိမက်ကိုဘုရားတပည့်တော်သည်ဝန္တာမိတတ္တယုကျုံမံဆွဲချိုး၍ရှိခိုးကြတော်ပါ၏မြတ်စွာဘုရား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 ကျွန်တော်စခဲ့တယ်ဝိသုဒ္ဓိခုနှစ်ပါးကအခုဘယ်မှာရောက်နေလဲဆိုတော့သီလဝိသုဒ္ဓိပိုင်းပြီးပြီးစေတဝိသုဒ္ဓိပိုင်းလည်းပြီးခဲ့အာဒေတိဝိသုဒ္ဓိပိုင်းဒေတိဝိသုဒ္ဓိပိုင်းရောက်နေပြီသို့တော့သူတက်ဟိုရှေ့ကိုကြော်ပြီးတော့ဦးဇင်းတို့ကင်္ဃဝိဒနာဝိသုဒ္ဓိပိုင်းကပစ္စယပရိကဉာဏ်ပိုင်းကိုတော့ပြောခဲ့ပြီးသားပေါ့လေအာဘီမကုဆက်ပြီးပြောတာဒေတိဝိသုဒ္ဓိပေါ့ပြန်ပြီးတော့ပြောအဲဒေတိဝိသုဒ္ဓိပိုင်းမှာလည်း ယုံနံဓမ္မဆိုတဲ့ပရမတ္ထအတန်တာဖြစ်ကိုဓမ္မဒိဋ္ဌိဉာဏ်နဲ့ပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ရှုပွားသုံးသတ်တဲ့အပိုင်းမှာတဏှတိကဏသမောဟကဏကိစ္စကဏချိုးနိုင်ရမယ်အဖြူနိုင်ရမယ်ဆိုတဲ့အတိုင်းအဲ့မှာတန်တတိကဏသမောဟကဏပြီးတော့ကိစ္စကဏဖြူနိုင်ရဲ့အတွက်အခုဦးဇင်းတို့လက္ခဏာတ္တပစ္စုပ္ပတ္ထံမတ္တံဘိုင်းကိုသွားနေတာဘယ်ရောက်နေလဲဆိုတော့ သင်္ခါရခန္ဓာပိုင်းပေါ့အသင်္ခါရခန္ဓာပိုင်းကိုရောက်နေပြီအဲ့တော့သင်္ခါရခန္ဓာပိုင်းမှာဦးဇင်းတို့ကိုဟောလက်စပေါ့ထိနာမိတ်တဒီကြတဲ့အပတ်ကထိနာမိတ်တရဲ့လက္ခဏာတတပစ္စုပ္ပတ္တပဋ္ဌာန်ပေါ့ဒီပိုင်းလေးဆိုတော့ဒီနေရာမှာညကမှမိဂုံးတစ်ခုပေါ့ တပည့်ပဲတော်ပါတယ်လင်းတပါးကမေးတယ်သူမသိလို့သူနားမလည်မရှင်းလင်းတဲ့အကြောင်းအရာလေးတွေမေးတော့အတော်တော်ညှင်းတဲ့တည်းဖြေသူနဲ့စကားပြောပြောပြီးတော့ဒီအကြောင်းလေးတဲ့ကိုတို့တရားနာပိဋကံပေါင်းအဲသူတော်ကောင်းတွေကိုထည့်ပြီးတော့ပြောရဟောရရင်တော့အဲပို့ပြီးတော့ကျေးဇူးများမယ်ပို့ပြီးတော့ကျေးဇူးများမယ်အဲအတွက်ကြောင့်တရားလေးနည်းနည်းပြောကြရအောင် အဲ့တော့ဘာဖြစ်တုံးဆိုတော့သူ့ရဲ့မိကုံးကနည်းနည်းလေးတော့ဟိုအခြေခံတော့ရှိပြီးသားပါပဲအဲ့တော့ဆိုကြပါစို့တို့တကယ်ကြီးတွေကမိုက်တွေရေပုံရတည်ပြီးသားငါဝိပဿနာရှုတော့မယ်ဆိုဝိပဿနာရဲ့အရှုခံအာယုံဝိပဿနာရဲ့အရှုခံအာယုံကရုပ်တရားနံတရားတနည်းအားဖြင့်ခန္ဓာ၅ပါးပေါ့နော်ဒါကဝိပဿနာရဲ့အရှုခံအာယုံ အဲအဲ့ဒါကိုကိုကနားလည်ထားရမယ်ပြီးတဲ့အခါကျတော့ကောင်းပြီအဲ့လိုဝိပဿနာရဲ့ရှုခံအာယုန်တွေကိုသင်ကြည့်ပြီးတဲ့အခါဝိပဿနာရှုပြီးတမ္ပတနာဉာဏ်ပိုင်းမှာသူယုံနာဓမ္မအသင်္ကာရအတိဟုသောပရမတ္တတ္တာတွေလက္ခဏာကြီး၃တန်တင်ပြီးတော့ဝိပဿနာရှုပွား၃တက်ပြီးတဲ့အခါကျတော့ ဥဒိယပယဉာဏ်ပိုင်းမှာတို့ယုံနာဓမ္မသင်္ခါရအတိဟုသောပရမတ္ထအတ္တတိဟုပဲခဏပိစုံပံစိုက်သည့်တိုင်အောင်လက္ခဏာကြီးသုံးတယ်တင်ပြီးတော့ရှင်ပွားသုံးတတ်တယ်အဲ့ဒီတော့ဒါကဟိုတမယုကြသွားယူသွားစဉ်ပေါ့တနည်းအားဖြင့်တို့တကကြီးတွေကမကြီးတွေနားလည်ထားတာ အဲကနေပြီးတော့ဥရိယပြညံပြီးတော့ဘင်္ဂညံပိုင်းကူဘင်္ဂညံပိုင်းကူတဲ့အခါကျတော့ဒီရုပ်တည်နံတွေကိုအပြတ်တက်တက်ကိုဒါရှုပါသုံးသက်တယ်လို့ဒီလိုဘင်္ဂညံပိုင်းကိုဖွင့်ဆိုတော့တို့ဒီကကြီးဒီမှာကြီးအဲ့လိုပဲနားလည်ထားတယ်အဲ့တော့အဲ့ဘင်္ဂညံပိုင်းကိုရောက်တဲ့အခါသူမိကုန်းကဗာလဲဆိုတော့ဘင်္ဂညံပိုင်းကိုရောက်လာတဲ့သူတော်ကောင်းတယောက်က ရုပ်ကိုလည်းမကြည့်တော့နာမ်ကိုလည်းမကြည့်တော့ဒီနေ့အပြင်ခန္ဓာ၅ပါးနည်းနဲ့ရှုတဲ့သူတော်ကောင်းဖြစ်ခဲ့တဲ့ခန္ဓာ၅ပါးရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာလို့ခေါ်တဲ့ခန္ဓာ၅ပါးဒီတရားသူတွေဘာမှနှလုံးမသွင်းတော့ဘဲနဲ့အပြတ်တက်တက်ပဲနှလုံးသွင်းနေတာမျိုးလားဆိုပြီးဒီမျိုးမျိုးမေးတာပေါ့ဒါတစ်ချက်အဲ့တော့ဒုဒကကြီးတွေကမကြီးအဲ့ဒါကိုနားလဲဖို့လိုတယ်ရေပုံရတော့စကလုံးနဲ့မေးကုန်းက ရိုးရှင်းတယ်လို့ထင်ရပေမဲ့ဦးဇင်းတော်ကကိုကိုပြပြနဲ့ဒါကိုနားမလည်လို့ရှိရင်အချိန်ကာလတစ်ခုကြာလာတဲ့အခါဒီစကလုံးတွေပေါ်မူတည်ပြီးတော့အမှားအယွင်းတွေဖြစ်နိုင်တယ်အဲ့တော့ဗာပြောတာလုံးဆိုတော့ရုပ်လည်းမကြည့်တော့ဘူးနာလည်းမကြည့်တော့ဘူးအပြတ်တက်တက်ပဲရှုတယ်ဆိုတဲ့အပိုင်းဒီဒါဆိုဝိပဿနာရဲ့ရှုခံအာယုံကဘာလဲဆိုတဲ့ မေခွန်းတစ်ခုပြန်ပေါ်လာတာပေါ့အဲ့တော့ဝိပဿနာရဲ့ရှုခံအာယုံဖြစ်တဲ့ယုတ်ပရမတ်နံပရမတ်ကိုလည်းမကြည့်ဘူးဘာကိုပဲကြည့်လေအပြက်တက်တက်ကိုပဲကြည့်တယ်လို့ဒီလိုပြောခဲ့ဘာတွေကပြက်နေတာတော့ဘယ်ကြီးတကမကြီးအဲ့ဒါမေးဖို့မလိုဘူးလားလိုပါတယ်ဖေဟာဘာကပြက်နေတာတော့ပြက်တာတော့ရှိတယ်ဟုတ်ပြီ အပြက်ရှိရင်သူ့မှာဒီဘာကပြက်နေတယ်ဆိုတဲ့ဒီ ဝိပဿနာအရာ ပြောမယ်ဆိုရင်တော့ပရမတ္ထတရားကိုရှိရမယ်ကိုကယုတ်တရားကိုရှုနေသလားနံတရားကိုရှုနေသလားဝေဒနာကိုရှုနေသလားတင်ညာကိုရှုနေသလားသင်္ခါရကိုရှုနေသလားဝိညာဉ်ကိုရှုနေသလားဆိုရက်ဒီအရှုခံအာယုန်တွေကပြည့်နေမှုပေါ့အရှုခံအာယုန်တွေကပြည့်နေမှုကိုကြည့်ပြီးတော့အဖြစ်ကိုယ်တော်အရှုခံအာယုန်တွေရဲ့ဖြစ်မှုကိုကိုကညာငါသိကျင်လာတဲ့အခါဖြစ်မှုကိုလွတ်ပြီးတော့ပြတ်မှုကိုကြည့်တယ်လို့ပြောတာအရှုခံအာယုန်ကိုလွတ်ခိုင်းတာတော့မဟုတ်ဘူးအဲ့တော့ကိုကကသူက အရှုခံအာယုံတွေဘာမှမကြည့်တော့ပဲနဲ့အပြက်တက်တက်ပဲကြည့်တယ်ဘာအပြက်ထားလဲဆိုတော့လေခကနနာပြက်ထားကဘာမှမသိဘူးတိုးတော့ပြက်တော့ပြက်နေတယ်ဆိုတဲ့ပုံစံမျိုးပေါ့အဲဆိုတော့အဲ့ဒါမျိုးလေးတွေဒီအခုကတွင်ကျဲလာတယ်အဲသူကလည်းနားလေဟိုသူနားမလဲလို့ပေါ့ဒါဒီဟိုတကယ်ဒီလိုမျိုးရှုလို့ရသလားဆိုတာမျိုးမေးတာပေါ့အဲ့တော့အဲ့ဒါကိုဦးသိန်းကဒီမှာတို့တခိုင်းလေးတက္ကမကြီးတွေပြောချင်တာအချို့ချို့ကဝိပဿနာရှုပြီဆိုလို့ရှိရင် ပရမတ္ထဓာတ်သားအနေနဲ့ဘာမှလို့မမေရရကင်မထားပဲနဲ့အရှုခံအာယုံအနေနဲ့မရှိပဲနဲ့မြင်မြင်သမျှတွေ့တွေ့သမျှကြားကြားသမျှပြည့်စုံတဲ့သဘောမျိုးအဲ့ဒီတော့သကလုံးအသုံးလုံးအရာကအဆင်ပြေပေမဲ့တကယ်ရှုနေတဲ့အပိုင်းမှာတော့ဘာမှပရမတ္ထဓာတ်သားတွေကိုမသိဘူးမသိမဲနဲ့ပြက်တယ်ဆိုတဲ့အပြက်တက်တက်ပဲရှုနေတယ်ဆိုတာမျိုးဒီအဲသကလုံးအရာတော့မပြည့်စုံဘူးသို့တော့တကယ်ရှုနေတဲ့ယောဂီမှာတော့ သူကနားလည်လို့ဒီပရမတ္တတတတခုခုကိုစနစ်တကျသမထနာဉာဏ်ပိုင်းကနေဥရိယပြဉာဏ်တိုင်အောင်စနစ်တကျရှုခဲ့တဲ့သူတော်ကောင်းဖြစ်တော့သူကဝိပဿနာဉာဏ်နဲ့ဒီဝိပဿနာရဲ့ရှုခံအာယုံကိုသိပြီးသားတော့ဖြစ်ကောင်းဖြစ်နိုင်ဒါပေမဲ့အဲ့ဒါကိုဦးဇင်းတို့ကသကလုံးကိုပြည့်ပြည့်စုံစုံမသုံးမိရင်ဒါကနားလည်မှုတွေလွဲတတ်တယ်အဲတို့တူပဲပေါ့အထက်ပိုင်းဝိပဿနာဉာဏ်ကြီးရောက်ရောက်သွားတဲ့ကဘင်္ဂဉာဏ်ဗျာဉာဏ်အာရိနဝဉာဏ်ရောက်တယ်နောက်သင်္ဃာရုပ္ပကဉာဏ်ပိုင်းကိုရောက်တဲ့အပိုင်းပေါ့ သင်္ဃာရုပ္ပကဉာဏ်ပိုင်းကိုရောက်တဲ့အပိုင်းနဲ့ထို့အတူပဲတော့သင်္ဃာရုပ္ပကသင်္ခါရတရားတွေကိုအငြင်းအမြနဲ့လက်လွတ်ရှုပြီးဥပ္ပကပြုထားတယ်ဆိုတဲ့အပိုင်းဒီအဲ့သင်္ဃာရုပ္ပကဉာဏ်ကိုရောက်သည့်တိုင်အောင်ကိုပဿနာဉာဏ်တွေကိုအစဉ်တိုင်းရှုပြီးမှသွားရတာတော့ဖြစ်တယ်တိုးတော်သင်္ခါရုပ္ပကဉာဏ်လို့အမိတက်ပြီးဘာသင်္ခါရတရားကိုမှနှလုံးမသွင်းတော့ဘူးအဲလက်လွတ်ရှုထားပြီး အေးချမ်းချမ်းလေးပဲဒိဋ္ဌံပြီးတော့တနာကြီးကြာရင်တနာကြီးနှစ်နာရီကြာရင်နှစ်နာရီနေတယ်ဆိုတာမျိုးလည်းပဲအဲ့လိုမိကုံးလေးတွေလည်းရှိလာပြန်တယ်အဲ့တော့ဒုဒကကြီးဒကမကြီးတွေနားလည်ထားမှာကတော့ဝိပဿနာရှုတော့မယ်ဆိုတဲ့သူတော်ကောင်းကဝိပဿနာရဲ့အရှုခံအာယုံကိုလွတ်လို့မရအဲ့ဒါကတော့နောက်ဆုံးမှဦးဇင်းတို့မညံပူညံဆိုင်သွားတဲ့အရိယာသူတော်ကောင်းတွေပဲဖြစ်လင်ကြတာထိုဖလားသမဘက်ကိုဝင်သားခြင်းနဲ့ရှုခဲ့ရင်တော့မှထိုဝိပဿနာရဲ့ရှုခံအာယုံဖြစ်တဲ့ယုံ nant ပရမတ်ဓာတ်သားတွေကိုသူကလက်ငါးရီသုံးနံတင်ပြီးပြန်ဝိပဿနာရှုရတယ်ရှုပြီးတော့မှအစဉ်တိုင်းဝိပဿနာရှုပြီးတော့မှတော့ဝိပဿနာဉာဏ်နေတဲ့အဆုံးမှာဒါဦးဇင်းတို့ဖလားသမဘက်ဆက်ရောက်ပြီးဖလားသမဘက်ဝင်လာတာမျိုးဒီလိုဖြစ်ရတယ်အဲ့ဒါကိုတော့ဒုတကကြီးဒကမကြီးလက်လွတ်လက်လွတ်လို့မရအဲ့တော့ဝိပဿနာရဲ့အရှုခံအာယုန်တွေတီးဖို့လိုအပ်သလားလို့မင်းတကယ်လည်းလိုအပ်တယ်တီးလဲတီးနေရမယ်ပေါ့အခုဒီမှာဦးဇင်းတို့ပြောနေတဲ့ဒိဋ္ဌိဝိတ္တုဒီဘိုင်းမှာလည်းဒီအပိုင်းမှာပဲအဲ့တော့ ပရမတ္တဓာတ်သားတွေကိုသို့တော့ဟိုတလုံးသိလို့နဲ့ရမလားဆိုဒါလည်းဥစဉ်တို့ရှိကပြောခဲ့ဘူးလေမရဘူးဒါပရမတ္တဓာတ်သားတွေကိုပြည့်ပြည့်စုံစုံသိရမယ်ဆိုတဲ့အပိုင်းပေါ့ဒါညာကဥစဉ်တို့မိကုံးလေးတွေမင်းဖြေးနေဖြေးနေရင်းနဲ့ပေါ့ဒါလေးကိုဒီမိကုံးလေးတွေပါလာတော့တို့တကကြီးတွေမိုက်တွေဒီမိကုံးလေးတွေကိုတကလည်းဟိုသိသွားရရင်တော့ကျေးဇူးတော့များလိမ့်မယ်လို့ဒီလိုမျိုးယူဆပြီးတော့ဥစဉ်တို့ဒါဒီနေ့ထည့်ပြောတာ ကဲကောင်းမြတ်တော့ဦးဇင်းတို့ကပြောလက်စားကဘယ်ရောက်သွားပြီလဲဆိုတော့ဒီလက္ခဏာတ္တပြစ္စုပ္ပတ္ထမတ္ထံဘိုင်းကိုပြီးခဲ့တဲ့အပတ်ကထိနာမိတ်တာပြီးခဲ့တာပေါ့ထိနာမိတ်တာမိခဲ့တော့ထိနာမိတ်တာနဲ့ဆက်ပြီးတော့ဦးဇင်းတို့ကထိနာမိတ်တာကိုပယ်ဖြောက်နိုင်ရေးပေါ့ဒါပစလာယမာနတုတ်တံအဲဒါလေးကိုလည်းဦးဇင်းတို့ထည့်ပြီးတော့ပြောခဲ့တာ ပြောခဲ့တော့ဒီမှာဒါပေမဲ့ဘာတစ်ခုကြံတော့ဆိုတော့ဦးဇင်းတို့ဝိသုဒ္ဓိမနဲ့ဦးသုဒ္ဓိမမဟာဒီကာကပြောတဲ့စကားလေးတစ်ခုနဲ့ထပ်ပြီးတော့ဒီမှာနည်းနည်းပြောခြင်းဒါကတော့ဒိနမိတ်တာကိုဘယ်လိုပယ်ရမလဲဆိုတော့ဒါအကြောင်းဥပဒေတစ်မျိုးပေါ့တနည်းအားဖြင့်ဒိနမိတ်တာကိုဖြောင်းဖြောင်းဒါပဟာယပฏิပခလို့ခေါ်တယ်ပယ်ခြင်းအပြင်စန့်ခြင်းနဲ့တရားပေါ့အဲ့တော့ဒါကတော့တို့ဒကာကြီးဒကာမကြီးတွေကြားဖို့ပြီးသားတော့ဖြစ်ကောင်းဖြစ်လိမ့်မယ်အဲ့တော့ဦးဇင်းတို့ ဝိသုဒ္ဓိမှာလည်းလာတယ်ပေါ့အဘိဓမ္မာအထာဂရာဖြစ်တဲ့ဓမ္မသင်္ကနီကျမ်းပေါ့အထာတာလိနီခေါ်တဲ့ဓမ္မသင်္ကနီကိုဖွင့်ဆိုတဲ့အထာတာလိနီအထာဂရာမှာလည်းပါပါတယ်အဲ့တော့ဗာလဲဆိုတဲ့အခါကျတော့သမာရိကာမိဇန္ဒတပရိပခောပိတိပြာပါဒတဝိတကောဌိနမိတ္တဒုက္ခဩဒိဇကုတ်ကုဇတ္တဝိဇာရောဝိသိကိစ္ဆာယာတိပေတကံဥဒ္ဒံဆိုပြီးတော့ဒီလိုဖွင့်ဆိုထားလေးရှိတယ် အဲ့မှာဗာပြောတာတော့ဆိုတော့တမာရိတမာရိတရားဒီကာမိဇန္တတကာမိဇန္တဤကာမိဇန္တနိဝရဏတရားဤပฏิပခောဘာယကပฏิဘာယကပฏิပခတိဟောတိဖြစ်ဟောတမာရိကကာမိဇန္နာကဘာယကပฏิပခတယ်ပฏิပခဆိုတာစัจဉ္ဘက်ပဲတော်တော်ရှိရတော့ဘာယကလေးမှထားတော့ပယ်ခြင်းအပြင်စัจဉ္ဘက်ဖြစ်တယ်ဒီတော့ဒီတမာရိရှိပြီဆိုအာယုန်တကူထဲမှာစူးစမ်းပြီးတော့ ဒါကမ္မဒါယုံတစ်ခုထဲမှာစိတ်ကိုစူးစိုက်ပြီးထားမယ်တို့ဒါကာမိဇန္နာကိုပယ်ချနိုင်တယ်ပေါ့နောက်ကပီတိပြာပါဒတပီတိအာယုန်၌နိတ္တမုတိဟုသော ပီတိတိပြာပါဒတပြာပါဒနိဝရဏဤပฏิဘကောဘာယကပฏิပฏิဘကသည်ဟောတိဖြစ်၏တဲ့ဘာယကပฏิဘကသူလည်းပယ်ခြင်းအပြင် ပီတိဆိုတဲ့နှစ်သက်မှုကဗျာပါဒကိုပယ်ရှားနိုင်တယ်နောက်တစ်ခါ ဝိတကောဋိနမေတ္တတာဝိတကောကြံစီတွေးခေါ်စင်ချင်းချင်းတိဟုသောဝိတကတိဌိနာမေတ္တတာဌိနာမေတ္တနိဝရဏတရားဤပฏิပကောပဟာယကပฏิပခတိဟောတိပြီတို့လည်းပဲဝိတကဆိုတဲ့ကြံစီမှုသည်အဲဌိနာမေတ္တရဲ့ပဟာယကပฏิပခဆိုတော့ပဟာယကဆိုတာပေတာပฏิပခဆိုတော့စัญญင်ပဲအဖြစ်ပေ ဒုက္ခံချမ်းသာခြင်းဒီကဥဒ္ဒဇကုက္ကုဇ္ဇတာဥဒ္ဒဇကုက္ကုဇ္ဇဤပฏิပကောဘာယကပฏิပฏิပကတိဟောတိပိဝိဇာတော့အဗမန္တနံသုံးတန်စင်ရင်ချင်းဒီကဝိစီကိစ္စရာဝိစီကိစ္စဤပฏิပကောဘာယကပฏิပကတိဟောတိပိဟောဒီလိုမျိုးနားလဲရအဲ့တော့ဒီမှာနိဝရဏတရား၅ပါးကိုဇေငါ၅ပါးကပေတာပေါ့ ပေတဲ့ဘိုင်းမှာသမာဓိကကာမိဆန္ဒကိုပေတယ်ပိဋိကဗျာပါဒကိုပေတယ်ဝိတကဌိနမိတကိုပေတယ်ဒုက္ခကဥဒေတကုက္ကုဇကိုပေတယ်ဝိဇာရာကဝိဇိကိစ္စဆိုတဲ့ယုံမတန်တရားတွေကိုပေရှားတယ်ဆိုပြီးတော့ဒီလိုမျိုးဒါကျမ်းဂန်ကဆိုတာပေါ့အဲ့တော့အဲ့မှာဒီဦးဇင်းတို့ဌိနမိတအကြောင်းပြောတဲ့အခါကျတော့ဌိနမိတပေါ့ဌိနမိတနဲ့ပတ်သက်လို့အဲ့တော့ဝိတကောဝိတကကျမ်းစီ စဉ်းစားမှုဝိတက်ကထိနာမိတ်တာကို ပေးတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒါဒကာတလေညတ်တိုင်အိတ်မပြောရင်တော့မှပဲပြောကြတယ်အာအတွေးတွေများတာဝိတက်တွေများနေလို့အိတ်မပြောပါဘူးဒါလို့ပြောတတ်တယ်အဲ့တော့ထိနာမိတ်တာကိုရေပုံရအများကနားလည်ပြီးသားပဲဝိတက်ဆိုတဲ့ကြံစည်စဉ်းစားမှုက ပေချတယ်အပေနိုင်နေပေါ့နော်ကြံစည်စဉ်းစားမှုတွေတိတ်များနေရင်ဒါအိတ်မလို့မပြောတော့ ဒီလိုမျိုးနားလည်ထားပြီးသားပေါ့ဒါကိုဦးဇင်းတို့ဒီဝိတက်ကဆိုတဲ့ဟာနဲ့ပတ်သက်လို့ဟိုဝိတ္တိမမဟာတိကာမှာကြတော့ဝိတကောထိနာမိတ္တတာပရိဘကောယောနိတောသင်္ကပသင်္ကပနာဝတိနာတဝိဖာရပုတ္တိတောဆိုပြီးတော့ဒီလိုလေးဖွင့်တယ်။ဘာပြောတာလဲဆိုတဲ့အခါကျတော့ဝိတက်ကဝိတက်ကထိနာမိတ္တရဲ့စန့်ကျင်ပဲဆိုတာတဲ့။ယောနိတောသင်သောအကြောင်းအပြင် သင်္ကပ္ပနဝတိနာတဲ့ကြံစီစဉ်းစားတယ်အဲ့တော့မမှန်ကန်ကန်ပေါ့ကြံစီစဉ်းစားတယ်မမှန်ကန်ကန်ကြံစီစဉ်းစားခြင်းအပြင်အဲဖြစ်ပေါ်လာတဲ့ဒီဝိတ္တဒီထိနာမိတ်တာကိုပယ်ရှားနိုင်တယ်လို့ဒီလိုပြောတယ်အဲ့တော့ဒီနေရာမှာယောနိတော်ဆိုတဲ့စကားလုံးလေးဝိတ္တတခုလေးမလိုက်တာပေါ့အဲ့တော့သင်္ကပ္ပဆိုတဲ့ကြံစီစဉ်းစားမှုကတော့ရှိတယ်သို့တော့ကြံစီစဉ်းစားမှုကယောနိတော်မဟုတ်ဘူးအာယောနိတော်ဖြစ်ခဲ့ရင်လည်းပဲ သူကဒီတိနမိတ်တာဆိုတဲ့အာယောနိသောနဲ့လည်းပဲကြံစီလို့ရတာပဲသို့တော့အာယောနိသောနဲ့ကြံစီနဲ့တိနမိတ်တာတော့ဘယ်အောင်ပင်မင်းသို့တော်လည်းပဲဒါကောင်းတဲ့ကုစုတရားကိုတိုးပွားစေသောပေရှားနည်းမျိုးတော့ဟုတ်မှာမဟုတ်ဘူးအဲ့တော့ရေပုံရဝိတက်ကဝိတက်ဆိုတဲ့ကြံစီစဉ်းစားမှုသည်တိနမိတ်တာကိုပေရှားနိုင်တယ်ဒါကိုတစ်ချက်မှတ်ရအောင် သို့သောအဲ့ဒီနာအဲ့ဒီနာမိတာကိုပယ်ချနိုင်တဲ့ထိုဝိတက်ဆိုတဲ့ကြံစီစဉ်းစားမှုကိုဦးဇင်းတို့ထပ်ပြီးတော့ခွဲခြမ်းစိတ်ဖြာဖို့လိုတယ်ခွဲခြမ်းစိတ်ဖြာဖို့လိုတယ်အဲဒီမှာထာဂရကပြောတာယောနိတော်သင်သောအပြင်တက္ကပနဝေဒနာကြံစီစဉ်းစားမှုလေးကြံစီစဉ်းစားသည့်အစွမ်းမြင်ဖြစ်ပေါ်လာတဲ့အခါမှာဒီထိနာမိတာကိုပယ်ချတယ်လို့ဒါလိုပြောတာဒါကနဲ့ပတ်သက်လို့ဦးဇင်းတို့ဒီမှာတို့တကကြီးတွေတကမာကြီးတွေအတွက်ဘုရား အလောင်းတော်ပေါ့အလောင်းတော်ဘဝကအကြံကြည်စဉ်းစားခဲ့ပုံလေးပေါ့ဒါလေးနဲ့ပြန်ပြီးတော့စကြရအောင်အဲ့တော့တရားတွေတရားဘာဝနာတွေကိုတကယ်ကြည်ညာကြိုးကိုအားထုတ်တော့မယ်ဆိုတဲ့သူတော်ကောင်းတွေအတွက်တော့ဒီလိုនិဝရဏတရားတွေကလည်းအနောက်ရှေ့အပိတ်အပင် အနေနဲ့ကြုံရကြမှာပဲအဲ့လိုនិဝရဏတရားတွေကနှိမ့်ဆက်မှုနှောက်ယှက်မှုကိုခံရတဲ့အခါမိမိတို့က မှန်ကန်တဲ့ဓမ္မအသိဉာဏ်နဲ့ကျော်လွှားတတ်ဖို့လိုတယ်အဲ့တော့မှန်ကန်တဲ့ဓမ္မအသိဉာဏ်မရှိခဲ့ရင်တော့ထိုအခက်အခဲတွေကိုကျော်လွှားတဲ့အပိုင်းမှာလည်းထိုကဲ့သို့ပေါ့နိဗ္ဗာန်တရားတွေကိုကျော်လွှားတဲ့အပိုင်းမှာလည်းအခက်အခဲတွေအများစွာရှိနိုင်တာပေါ့အဲ့ဒီနေရာမှာဦးဇင်းတို့ဝိတက်ကဆိုတဲ့ဉာဏ်စီစဉ်းစားမှုအကြောင်းကိုပြောတော့အဉာဏ်စီစဉ်းစားမှုလေးကိုဘယ်ပုံဘယ်ပန်းဗန္ဒီနာအပြင်ဉာဏ်စီတင်တယ်အဲဘလို့အဉာဏ်စီတွေကတော့ကောင်းမြတ်တဲ့အဉာဏ်စီတွေ ဘယ်လိုအကြံစီတွေကတော့မကောင်းတဲ့အကြံစီတွေနှလုံးမသွင်းတဲ့အကြံစီတွေပေါ့ပြောချင်တာကဒိဋ္ဌမိတ္တပယ်ရှားရေးအတွက်တွေးနေတာတော့ဟုတ်တယ်သို့တော်ဆိုကြပါစို့တခါကြီးတွေကမှကြီးညအိယာဝင်တရားထိုင်ရင်ပဲဖြစ်ဖြစ်ပေါ့တရားထိုင်နေတရားထိုင်နေတရားထိုင်ရင်เนี่ยတခါတည်းတွေးနေတာပဲထိုင်ပြီးတော့အဲ့လိုတွေးနေရင်တွေးလေးကကောင်းနေတခါကြီးတခါမကြီးအိတ်ချင်ခံပြီးမှုဖြစ်သေးလားမဖြစ်ပါဘူးမဖြစ်ဘူး ဒါမဲ့အဲ့ဒီတွေးတာကဆိုကြပါစို့တခါလေအိမ်ကောင်းလေးရဖို့တွေးနေတာမျိုးပေါ့နော်အိမ်ကောင်းလေးရဖို့တွေးနေတာမျိုးကားကောင်းလေးစီးရဖို့တွေးနေတာမျိုးကောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါရဲ့ခင်ဗျာဖြစ်နိုင်တာပဲအဲ့တော့ခုနဟိုဒိနာမိတ္တတချို့ကပြောတယ်ဟိုတရားထုတ်တဲ့အခါမှာအဒိနာမိတ္တဝင်နေတပြည့်တော့ဒီတိုင်းလုံးတခါလေတရားနှလုံးသွင်းလို့မရဘူးအချင်းငိုင်းမိပြီးနေတာဒါတစ်ဖက်ကလည်းတယောက်ကအားကြမခံရောက်တယ်တချို့ကတော့အချင်းငိုင်းမိမှုမရှိဘူးဗျာဒါပေမဲ့တမာရီမဖြစ်ုံလေးပဲဟုတ်ပလား စကလုံးလေးကတော့တကကြီးတကမိုက်ကြီးမလှဘူးလားရန်ကိုလှပါတယ်ဖေ။စကလုံးလေးကတော့လှတယ်အချင်းငိုင်းမှုမရှိပြဘူးဗျာအဲ့ဒါဒါပေမဲ့တမာရီလေးမဖြစ်လို့ဒီလောက်ပဲသူကဒါပေမဲ့အဲ့ဒီငိုင်းမိမှုလည်းမဖြစ်ဘူးတမာရီလည်းမဖြစ်ဘူးဆိုတော့တကကြီးတကမိုက်ကြီးဒါစဉ်းစားမှာပဲဟုတ်ပလား။အဲ့တော့အာမနာရန်ကိုကိုကိုတော့ကိုကပြန်ပြီးတော့အဲတွေးဖို့ဟိုကိုကိုပြန်ပြီးတော့ဆင်ញင်ဖို့တော့လိုတာပေါ့အဲ့တော့ခုနကပြောသလိုပေါ့ငါတကလည်း စီးပွားရေးကြောင့်လူမှုရေးကြောင့်ပညာရေးကြောင့်ဒါတွေကိုစဉ်းစားပြီးတော့တခါတည်းအချင်းကကုံသွားတယ်ဆိုရင်လည်းသူကဒိဋ္ဌိမိတ်တာတော့မဝင်ဘူးသို့တော်လည်းဒါကုသိုလ်တရားကိုတိုးပွားစေတတ်သောမိမိတို့တစ်ပါးနှုတ်သားတွေကိုအဲကြောင်းကြပြပါတာဆင်းရဲဒုက္ခတွေမရောက်စေသောအတွေးမျိုးတော့ဖြစ်ချင်မှာဖြစ်မှာပေါ့ဒါကြောင့်မလို့ဦးဇင်းတို့ဒီအတွေးနဲ့ပတ်သက်လို့အတွေးဒီဒါဆိုတကကြီးတကမကြီးဌိနမိတ်တာကိုပယ်ရှားရေးအတွက်ဒီကြံစီစဉ်းစားမှုဆိုတော့ဝိတက်ကဒီဒါအင်မတန်အရေးပါတယ်လို့ဒီလိုတော့နားလည်ထား နားလည်ထားပြီပေါ့အဲ့တော့ဒီအတွေးတွေကတော့ဘလို့အတွေးမျိုးတွေရှိတယ်ဆိုတာကိုပေါ့ဦးဇင်းတို့ဒီမှာဆက်ပြီးတော့နာကြရအောင်အဲ့တော့ဘုရားရှင်ကဘုရားဖြစ်ပြီးတဲ့နောက်ပေါ့သာဝတိပြည်တရုံကျောင်းမှာတရင်သုံးခါသာဝတိပြည်တရုံကျောင်းမှာတရင်သုံးတဲ့အခါအဲဇေရုံကျောင်းတော်မှာတရားပွဲကြီးတွေကတော့သူကအမြဲလိုလိုရှိနေတာရှိနေတဲ့အခါမှာရေပုံရအပြင်တော်ဦးဇင်းတို့ယဟန်ပရိသတ်အဲယဟန် အမျိုးသားပရိသတ်ယဟန်မျိုးသမီးပရိသတ်နောက်တကလူဥပါဒကပရိသတ်လူဥပါတိကာမဆိုတဲ့အမျိုးသမီးပရိသတ်ဆိုပြီးတော့ဒီလိုပရိသတ်၄ပါးနဲ့အတရားဘောကြီးတွေရှိတာအဲလိုတရားဘောကြီးတွေရှိတဲ့အခါဒီနေ့ဆိုကြပါစို့တရားဘောကြီးမှာပရိသတ်၄ပါးကလည်းစုံညီးနေပြီအဲပရိသတ်၄ပါးစုံညီးတဲ့အခါမှာဘုရားရှင်ကဒီပရိသတ်ကိုဘုရားရှင်ကကြည့်လိုက်တဲ့အခါရေပုံရဒီပြိတ္တဒီတရားဟောနာတွေကိုတကယ်ကိုဒါ ကြိုးစားပြီးတော့အားထုတ်နေကြတဲ့ပရိသတ်ဖြစ်တယ်ပရိသတ်၄ပါးဖြစ်တယ်အဲ့တော့ဒီပရိသတ်ထဲမှာစောစောကပြောတဲ့အတွေးတွေနဲ့ပတ်သက်လို့ဝိတက်ပေါ့ဝိတက်တရားကနှိမ့်ဆက်မှုကိုခံနေရတဲ့ဒါပရိသတ်တွေလည်းရှိကြတယ်အထူးသဖြင့်ဒီဝိတက်တရားကိုဝိတက်တရားကိုမှန်မှန်ကန်ကန်ဒါ analyze ပေါ့မလုံနိုင်ဘူးခွဲခြမ်းစိတ်ဖြာမှုမလုံနိုင်တဲ့အတွက်ကြောင့် တရားတို့တရားမြတ်တွေကိုမရဘဲနဲ့ဖြစ်နေတဲ့ပြိတ္တတွေလည်းရှိအဲ့လိုပြိတ္တတွေကိုငဲ့ပြီးတော့ဘုရားရှင်ကဒါဒီဒေသနာတော်ဒီတုတ်တံပေါ့ဒေတာဝိတက်ကတုတ်တံကိုဟောခဲ့အဲ့ဒီမှာတော့ဦးဇင်းတို့ဒီပိုင်းလေးနဲ့ပတ်သက်လို့ဒီဝိတက်ကိုဘုရားရှင်ကနှစ်စုနှစ်ပုံ ခွဲပုံလောက်ကလေးပဲဦးဇင်းတို့ဒီမှာတော့ထည့်ပြီးတော့ဟောသွားတာပဲကဲအဲ့တော့ ဘုရားရှင်ကအဲ့ဒီတာဝတိပြည်သူတော်ကြောင့်မှာတရင်သုံးခါခုနပရိသတ်၄ပါးစုံညီပြီဆိုတော့ပရိသတ်၄ပါးထဲမှာဒါယဟန်တန်ဃာတွေကိုဥတည်ပြီးဘုရားရှင်ကတရာဂောဘဂဝါဘိက္ခုအာမန္တေတိဘိက္ခဟောတိအာအဲ့ပရိသတ်ဒီစုံပြီဆိုတဲ့အခါမှာယဟန်တို့ဆိုပြီးဘုရားရှင်ကခေါ်လိုက်ခေါ်တဲ့အခါယဟန်တော်မြတ်ကလည်းဗတ္တန်တိတိဘိက္ခုဘဂဝါတော်ပစ္စသောတုံဆိုပြီးအရှင်ဘုရားဆိုပြီးတော့အဲ့ယဟန်တွေကလည်းဘုရားရှင်ကိုပြန်ပြီးတော့ဒါ တုတ်ပြန်ပြီးတော့လျှောက်ထားတယ်ပေါ့လျှောက်ထားတဲ့အခါမှာဘုရားရှင်ကစပြီးတော့ဟောတယ်ပုဗ္ဗေဝမေဘိကဝေတံဗောဓာအနပိတံဗုဒ္ဓတဘောဓိတတ္တသေဝတတောဣဒတဟောတိယန္နုနံဒွိဓာကတ္တဝဒိဋ္ဌာကတ္တဝဝိတက်ကေဝိဟရိယုံတိဒါဘုရားရှင်ကသူအလောင်းတော်ဘဝကအကြောင်းလေးကိုပြန်ပြောတယ်။ဘာပြောတော့ဆိုတော့ဘေကဝေจิตာယံတို့ ဓမ္မောဓာတိစ္ဆာလေးပါးကို ထိုးထွင်း၍တည်တည်မှပုတ်ပေပါရှိဟုအစွရှေ့အစကပင်လျင်နာဝိတံဗုဒ္ဓတာတိစ္ဆာလေးပါးကိုထိုးထွင်း၍မတည်သေးသောဘောဓိတတ္တဒေဝဘောဓိတတ္တအဖြစ်ဒါလျင်ဖြစ်ဘောဓိတတ္တအဖြစ်ဒီဒါလျင်တတော်ဖြစ်သောအဟံငါတိမေငါအာဧတံဤသို့သော အကြံစီသည်ဟောတိထင်ရှားဖြစ်ခဲ့လေပြီအဲ့တော့ ဘုရားရှင်ကအဲ့ဒီဇေတုံကျောင်းမှာဟောနေတယ်တရားဒေသနာတော်ပေါ့အဲ့ချိန်မှာသူဘယ်ကိုပြန်ပြီးပြောတော့ဆိုတော့ဒေသလေးပါးကို ထိုးထွင်းရင်မတိသေးခင်တဲ့တနည်းအားဖြင့်ဒေသလေးပါးကိုထိုးထွင်း၍မတိခင်ရှိအဖို့ဆိုတော့ဘုရားမဖြစ်ခင်ပေါ့ဘုရားမဖြစ်ခင်မှာအနာပိတမုဒ္ဒတသစ္စာလေးပါးကိုထိုးထွင်းမတိသေးတဲ့ဘုရားလောင်းဘဝပေါ့ဟောဒီတတ္တဆိုတဲ့ဘုရားလောင်းဘဝမှာရှိသေးတုန်းကအလောင်းတော်ဘဝမှာရှိတုန်းက အဲဘုရားရှင်တန်တန်မှာခုနအလောင်းတော်ရဲ့တန်တန်မှာပေါ့ဘုရားအလောင်းတော်ရဲ့တန်တန်မှာတဲ့အကြံစီတစ်ခုဖြစ်ခဲ့ဘူးတယ်အဲ့ဒါဘာလဲဆိုတော့ယန္တုနာဒွိတာဒွိတာကတ္တဝါအဟံငါတိဒွိတာဒွိတာဝိတကေကြံစီစဉ်ညာခြင်းတည်ဟူသောဝိတက်ကိုကြံစီစဉ်စားခြင်းတည်ဟူသောဝိတက်ကိုဒွိတာဒွိတာကတ္တောဒွိတာကတ္တောအတိတောဒွိတာကတ္တောနှစ်ဖို့နှစ်စုနှစ်ဖို့နှစ်စုပြု၍ဝိဟရေယုံ ယံနုနာနေရပါမူကောင်းလေစွာဟောဒါဘုရားရှင်ကအလောင်းတော်ဘဝကအကြောင်းကိုပြန်ဟောတာဒုရဂိုက်တွေဒုမိုက်တွေကြားဘူးလိမ့်မယ်ဘုရားရှင်ပါရမီတော်ကိုဖြည့်ကြည့်နောက်ဆုံးဘဝရောက်တဲ့အခါအလောင်းတော်ဘဝအလောင်းတော်ဘဝမှာဟောစဉ်တို့6နှစ်ဘာကျင့်တယ်တော့ဒုက္ခစရိယကျင့်ရပါတယ်ခင်ဗျာဒုက္ခရစရိယကိုကျင့်နေဗราဏအကျင့်လို့ခေါ်တယ်ဒုက္ခရစရိယကို6နှစ်တာကျင့် အဲ့ဒီ6နှစ်တာကျင့်ခဲ့တဲ့အချိန်လောက်လို့ဒါခံမှန်းရတာပေါ့အဲ့ဒီအချိန်မှာဦးဇင်းတို့ဘုရားလောင်းခဲ့တန်တန်မှာဒီဝိတက်တရားတွေဖြစ်တာပေါ့ကြံစည်စဉ်းစားမှုဒီဝိတက်တရားတွေဖြစ်တယ်အဲ့ဒီဖြစ်တဲ့ဝိတက်ကိုဘုရားအလောင်းတော်ကငါတော့ဒီအတွေ့ကြံစည်စဉ်းစားမှုဆိုတဲ့ဒီဝိတက်တွေကိုနှစ်ဖို့နှစ်စုနှစ်ဖို့နှစ်စုပြုတ်ပြီးတော့ဆိုလိုရင်းကတော့နှစ်ပုံနှစ်ပုံပေါ့နှစ်မျိုးနှစ်စားခွဲပြီးတော့ နေရပါမူကောင်းလေစွာဝိတက်တွေကိုဒကာကြီးတွေဒကာမကြီးတွေမိမိတို့တဏ္ဍာမောကအဲ့ဝိတက်ဆိုတဲ့အတွေးတွေကအမြဲတမ်းရှိမနေဘူးလားအမြဲတမ်းရှိပါတယ်ဖေ။အမြဲတမ်းရှိနေတာပဲเนาะကိုတရားနာနေရင်ရောဒကာကြီးဒကာမကြီးတွေအတွေးလေးတွေကကိုစီရောရှိမနေနိုင်ဘူးလားအများကြီးရှိပါတယ်ဖေ။အများကြီးရှိနေနိုင်တာပဲ။အဲ့တော့အများကြီးရှိနေတဲ့အဲ့အတွေးတွေပေါ့။အဲ့အတွေးတွေကိုကိုဘုရားလောင်းတော်ကဘာပြောတော့နှစ်ဖို့နှစ်စုထားပြီးတော့ နှစ်ဖို့နှစ်စုခွဲပြီးထားရင်ကောင်းပါပဲတဲ့လို့ဘုရားအလောင်းတော်ကဒါအလောင်းတော်ဘဝမှာကြံစီတာကြံစီပြီးတော့ဆက်ပြောတယ်သောခောအဟံဘိကဝေသောခောအဟံဘိကဝေယောဇာယံကာမဝိတကောယောဇယောဇာပြဘာဒဝိတကောယောဇာဝိဟိတဝိတကောဣမံဧကံဣမံဧကံဘာကမဂတိဒါတပိုက်ဘာပြောတာလုံးဆိုတော့ ဘေကွေจิตာယံတို့သောကောအထုံငါဖရာအလောင်းတော်သည်ယောဇာယံကာမဝိတကောအကျင်ကာမဝိတကို၎င်းယောဇာယံပြာဝါဒဝိတကောအကျင်ပြာဝါဒဝိတကို၎င်းယောဇာယံဝိဟိန္ဒဝိတကောယောဝိဟိန္ဒဝိတကောသာအကျင်ဝိဟိန္ဒဝိတကို၎င်းဧကဣမံဤကာမဝိတပြာဝါဒဝိတ ဝိဟိန္ဒဝိတကိုဧကံဘာကံတဖို့တစုကို ပထမအဖို့စုကိုအာဂါတိပြုခဲ့လေပြီတဲ့အဲ့လိုဘုရားအလောင်းတော်ကသူကရှေ့ကကြံစီတယ်ဝိတက်တွေကိုငါနှစ်ဖို့နှစ်စုထားရင်နှစ်ဖို့နှစ်စုထားပြီးနေရရင်ကောင်းမှာပဲလို့ကြံစီလိုက်တယ်ကြံစီပြီးတာနဲ့တခါလဲအလောင်းတော်ကကြံစီပြီးရင်ကြံစီတဲ့အတိုင်းစပြီးတော့ဒါအလောင်းတော်ဒီဒါစင်ကျင်တယ်စင်ကျင်ပြီးတော့ဘယ်လိုထားလိုက်တော့အဲကာမဝိတ္တေဗျာပါဒဝိတ္တေဝိဟိန္ဒဝိတ္တေတွေကိုတဖို့တစုထားလိုက်တယ်ဒါတပုံပေါ့ ပြီးတဲ့အခါကျတော့ဘာတော့ယောဇာယနိဂမဝိတကောယောဇာပြာပါအပြာပါဒဝိတကောယောဇာအောက်ယိတဝိတကောဣမံဒုတယံဣမံဒုတယဘာကမကတိဟောတခါပြုကြံနေယောနိဂမဝိတယောအယံနိဂမဝိတကောယောဇာယံနိဂမဝိတကောအကျင်နိဂမဝိတတိနိဂမဝိတကို၎င်းယောဇာယောပြာပါဒဝိတကောသာအကျင်ပြာပါဒဝိတကို၎င်း ယောအဝိဟိန္ဒဝိအပြယောအဝိအပြဘာဒဝိတကောတာအကျင်အပြတာအပြဘာဒဝိတကို၎င်းယောအဝိဟိန္ဒဝိတကောတာအကျင်အဝိဟိန္ဒဝိတကို၎င်းဣမံဤနေကမဝိတ္တအပြပါဒဝိတ္တအဝိန္ဒဝိတ္တကိုဒုတယံဘာဂံဒုတယမြောင်အဖို့အစုကိုအာဂတိပြုခဲ့လေပြီတဲ့။ဟောအဲ့တော့ဦးဇင်းတို့က ဒုတိယအနေနဲ့ဒုတိယအဖို့စုအနေနဲ့နေကမဝိတေအပြာပါဒဝိတေအဝိဟိန္ဒဝိတေလို့ခေါ်တယ်ဒီဝိတေ၃မျိုးကိုတပုံပုံလိုက်ပြန်နေတဲ့အဲ့တော့ဒကာကြီးဒကာမကြီးဝိတက်ကိုအပုံပဏပုံပုံလိုက်နှစ်ပုံပုံလိုက်ပါတယ်ခင်ဗျာနှစ်ပုံပုံလိုက်တယ်ရှိကကာမဝိတေပြာပါဒဝိတေဝိဟိန္ဒဝိတေအဲ့တော့ကာမဝိတက်နဲ့ပတ်သက်လို့ဦးဇင်းတို့ဒါကရကဘာဖွင့်တော့ဒါတို့ဒကာကြီးဒကာမကြီးဒီကာမပရိတန်ယုတ်တော့ ကာမဂုဏ်အာယုန်လေးနဲ့ဆက်ဆက်နေတာကိုဒါကာမဝိတ္တေလို့တလူပြောတယ်အဲ့တော့ကာမဂုဏ်အာယုန်လေးနဲ့ဆက်ဆက်နေတာမြန်ရင်တက်ရှိတက်မဲ့အားလုံးနဲ့ဆက်ဆက်နေတယ်ဒီကာမဂုဏ်အာယုန်လေးနဲ့ဆက်ဆက်ပြီးတော့ဒါလောဘကိုအခြေခံပြီးဖြစ်တဲ့အတွေးအခေါ်မှန်သမျှဒီဒါကာမဝိတ္တထဲမှာအကျုံးဝင်တယ်အကာမဝိတ္တအဲ့တော့ကာမဝိတ္တဆိုရင်ကာမပရိတန်ယုတ်တာကာမပရိတန်ယုတ်တော့ကာမဂုဏ်အာယုန်လေးနဲ့ဆက်ဆက်နေသမျှ အဲ့ဒါလောဘကိုအခြေခံပြီးဖြစ်ပေါ်နေတဲ့အကြံစီတွေးခေါ်မှုတွေဒီဒါကာမဝိတ္တေလို့ဒါလို့တခုမှတ်ထားရမယ်။နောက်ဗျာပါဒဝိတ္တေပုံစံလိုပဲဗျာပါဒပရိတန်ယုတ်တော်အဲ့ဒါတတ္တဝါတွေကိုတပ်ပတ်ခြင်းနဲ့တပ်ပြတ်ခြင်းနဲ့ဆိုတဲ့ဒေါသတရားနဲ့ဒေါသတရားကိုအခြေခံပြီးတော့ကြံစီတွေးခေါ်မှုမှန်တယ်မြတ်ဒီဒါဗျာပါဒဝိတ္တေ။နောက်ဝိဟိန္ဒဝိတ္တေဆိုတာလဲဝိဟိန္ဒပရိတန်ယုတ်တော် အာတတ္တဝါတွေကိုညှဉ်းပန်းနှိပ်စက်ခြင်းနဲ့ဆိုတဲ့ဝိညာဉ်တရားနဲ့ရှင်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့ကြံစီ တွေးခေါ်မှုမှန်သမျှသည်အဲ့ဒါနိခဝိဟိန္တဝိတ္တဝိဟိန္တဝိတ္တအဲ့တော့ပေါင်းလိုက်တော့ဒီနှစ်ဒီသုံးခုပေါ့ကာမဝိတ္တကေဗျာပါဒဝိတ္တကေဝိဟိန္တဝိတ္တကေဒါကိုတပုံပုံလိုက်တယ်ဘုရားအလောင်းတော်ကအလောင်းတော်ဘဝမှာပဲပုံထားတယ်အဲတပုံထားလိုက်တယ်တဖို့တစုထားတယ်ပြီးတဲ့အခါကျတော့ နေကမဝိတ္တနေကမဝိတ္တဆိုတာအထွတ်မြောက်ကြောင်းနေကမဝိတ္တကိုတော့ဦးဇင်းတို့စံပင်မှာဗာဆိုးထားတုံဆိုတော့ဘပိဇာယပထမဇဏံနိဗ္ဗာနိဇဝိပဒနံဒဗေကုသလာဓမိနေခမတိပေါစရီဆိုပြီးတော့ဒီလိုမျိုးလေးဖွင့်ထားတာရှိတယ်။ဘာပြောတာလဲဆိုတော့နေကမဝိတ္တနဲ့ပတ်သက်လို့ရှင်ပပိဇာယတဲ့ နံပါတ်၄အဲ့ဒီကပပ္ပိစဆိုတဲ့အဲ့ဒါရှင်ယဟန်အဖြစ်ဒီလည်းပဲအဲ့ဒါနေခမဝိတ္တထဲမှာပါတယ်အဲ့တော့ဆိုကြပါစို့ဒကာကြီးဒကာမကြီးတွေဒကာတဲ့ဆံမင်းကိုပေပြီးတော့အဲသာသနာပေါင်းကိုဝင်ပြီးတော့ရှင်ဟန်ပြုမယ်ဒကာမကြီးတွေဆိုလဲဒါသီလရှင်ဝိပြီးတော့ခုခေတ်ပေါ့အာသီလရှင်ဝိပြီးနေမယ်ဆိုပြီးအဲ့လိုအတွေးနဲ့ကြံစည်နေရင်အဲ့အတွေးမျိုးကနေခမဝိတ္တအဲ့တော့ဆိုကြပါစို့ အဲအမျိုးသားအမျိုးသားတဦးအနေနဲ့အော်ငါဒီသာသနာပေါင်းဝင် ပြီးတော့ရင်ရမ်းပြုပြီးနေရရင်ကောင်းပါပဲအဲ့လိုကြံစည်နေအဲ့အတွေးအခေါ်သည်ဒါနိခမဒါလွတ်မြောက်ကြောင်းကာမဂုဏ်အာယုန်တွေမှကာမဂုဏ်တွေမှထွက်မြောက်ကြောင်းဖြစ်တဲ့အတွက်ကြောင့်သူကိုလည်းနိခမဝိတဲ့ဒါကြောင့်မလို့ပပိဇာယနောက်တစ်ခါပရမဇာနဲ့အပရမဇာဇံရသွားပြီဆိုရင်ပထမဇံရပြီဆိုတဲ့ကကာမဂုဏ်အာယုန်တွေကဇံဝင်ကြခိုင်မှာကာမဂုဏ်အာယုန်တွေကလွတ်မြောက်နေတယ်။ဒါကြောင့်မို့လို့လေသူဒီလည်းပဲ နေခမဝိတက်ပဲ။ဘာဖြစ်လို့ဒီလိုပြောရအောင်ဆိုတော့ဦးဇင်းတို့ပထမဇန်အထိပဲဝိတက်ကရှင်တာကိုအဲ့တော့ဝိတက်ရှိနေတဲ့ပထမဇန်နဲ့ရှင်တွဲပြီးဖြစ်တဲ့ဒီကြံစီတွေးခေါ်မှုဒီဒါလည်းနေခမဝိတက်ပဲ။ဘာဘာကထွက်မြောက်ထားလဲဆိုတော့စောစောကပြောတဲ့ကာမဂုဏ်တရားတွေကထွက်မြောက်ကြောင်းဖြစ်တဲ့အတွက်ကြောင့်သူလည်းနေခမဝိတက်။ပြီးတဲ့အခါကျတော့အစဉ်တန်းကိုင်းတော့ဝိပဿနာဉာဏ်သွားတာသို့တော့ဇာရတော့ဦးဇင်းတို့ဘဗိဇာယပထမဇာနနိဗ္ဗာန်နိစ္စဝိပဿနာဆိုတော့နိဗ္ဗာန်ပေါ့။ အဲတကယ်တော့နိဗ္ဗာန်ဆိုတာကဝိပဿနာပွားများအထုတ်ပြီးမှရတာဇာကတော့ဟိုဂါရာအယဆိုလိုကောင်းရေးထားတာဖြစ်တဲ့အတွက်ကြောင့်အဲ့တော့ဝိပဿနာပေါ့အဲဆိုကြပါစို့ဝိပဿနာဉာဏ်လေးနဲ့ရှင်းနေတဲ့ဝိတက်ပေါ့ဝိပဿနာဉာဏ်လေးနဲ့ယုံနာဓမ္မသင်္ခါရတွေကိုကြံစည်စဉ်းစားပြီးတော့ယုံနာဓမ္မသင်္ခါရတွေမမြဲမှုဆိုတဲ့အိဋ္ဌဆင်းရဲမှုဆိုတဲ့ဒုက္ခအခြေခဲ့ခိုင်မှာနှစ်တရာပြင်ဒီတတ်မနေခြင်းဆိုတဲ့အနတ္တပေါ့အဲလိုလက္ခဏာရေးသုံးတန်တင်ပြီးတော့ ဟိုယုံနာဓမ္မသင်္ခါရတရားတွေကိုရှုပါသုံးသပ်ခိုင်းမှာဖြစ်ပေါ်နေတဲ့ကြံစည်စဉ်းစားမှုတနည်းအားဖြင့်ဝိပဿနာဉာဏ်ဤနဲ့အတူတကွရှင်တွဲပြီးဖြစ်ပေါ်နေတဲ့ဒီဝိတ္တတရားဒီလည်းနေကမဝိတ္တထဲမှာအချုံးဝင်နောက်တစ်ခါတော့ရင်းကျက်တဲ့ဝိပဿနာဉာဏ်ရဲ့ဆိုမှာမဉဏ်ပုံဉဏ်ဆိုင်လို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ခဲ့ပြီနိဗ္ဗာန်ဆိုတဲ့အငြိမ့်ဉာဏ်ကြီးကိုမိမိကတမတိတဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ဆိုထိုကိုက်မှာဖြစ်ပေါ်နေတဲ့အာဝိတ္တတရားရှိတယ်ထိုကြံစည်စဉ်းစားမှုတွေလည်းကာမဂုဏ်အာယုန်တွေမှာထွတ်မြောက်ကြောင်းဖြစ်တဲ့တို့ကြောင့်သူလည်းပဲ နေခမဝိတက်ပဲတဲ့နောက်နေခမဝိတက်တခုကတော့ဘာလဲဆိုတော့တပ်ပေကုသလဓမ္မအလုံးစုံသော ကုသိုလ်တရားတွေနဲ့ရှင်ဆက်နေတဲ့ကြံစီစဉ်းစားမှုပေါ့အတိလာကြောင့်လေးကိုစဉ်းစားပြီးတော့တိလာကိုငါဘယ်လိုစောက်တည်မယ်တိလာတရားတွေကိုငါဘယ်လိုမပေါအောင်ဘယ်လိုနေမယ်အော်ဒီလိုစဉ်းစားနေတယ်အဲဒီနေ့အပြင်မိမိရဲ့တိလာတွေကိုမိမိကပြန်လဲစဉ်းကျင်းပြီးတော့အော်ငါမှတော့အဲတိခါဘုတ်တွေလုံးလုံးချုံချုံနဲ့ပြည့်ပြည့်စုံစုံရှိနေတယ်အော်ငါတော့သူတက်တက်ချင်းဆိုတဲ့တိခါဘုတ်ကျိုးသွားပြီသို့သာကိုချင်းဆိုတဲ့တိခါဘုတ် တော့ငါတော့ကျိုးပြက်သွားပြီအဲကျိုးပြက်သွားရင်တဖန်ပြန်ပြီးတော့စောက်တီဘလို့စောက်တီမလဲဒလို့စဉ်းစားနေတယ်သီလတရားတွေနဲ့ရှင်းဆက်ပြီးတော့စဉ်းစားနေတဲ့ကြံစီစဉ်းစားမှုမျိုးဖြစ်ခဲ့ရင်လည်းပဲသူလည်းပဲနေခမဝိတက်ပဲအဲတို့တို့ပဲဒါနနဲ့ပတ်သက်လို့ငါတို့စွမ်းလူမဲ့သင်္ကန်းလူမဲ့ကြောင်းလူမဲ့စသည်အပြင်ဒီလိုမျိုးပေါ့မိမိနိုင်ရနိုင်ရဒါနနဲ့ပတ်သက်တဲ့ကြံစီစဉ်းစားမှုဖြစ်နေရင်လည်းသူလည်းပဲနေခမဝိတက်ထဲမှာပါတယ်အဲတို့တို့ပဲပုံစံတူပဲဒါနသီလသမထဝိပဿနာ သမထဘာဝနာတွေကိုပွားများအားထုတ်နေလို့ငါဘယ်လိုပုံစံနဲ့တရားအားထုတ်လို့အချိန်ရအောင်ကြိုးစားမလဲဘယ်လိုအချိန်လေးကိုယူမလဲဒီလိုစဉ်းစားနေတယ်။အော်စဉ်းစားတဲ့အလျောက်တကယ်အားထုတ်တဲ့နေရာမှာလည်းတကားတဲ့ဒီကမ္မထအာယုံလေးပေါ်မှာစိတ်ကိုတကားတဲ့ငြိမ်နေအောင်ကြိုးစားပြီးတော့ဒီကမ္မထအာယုံလေးပေါ်မှာစိတ်ကိုထက်ကထက်ကဝိတက်ကလေးနဲ့တကားလေးကြံစည်ပြီးတော့တင်းတင်ပေးနေတယ်ပေါ့။ကမ္မထအာယုံပေါ်မှာစိတ်ကလေးကိုအဲ့လိုတင်းပေးနေနေထိုကဲ့သို့သောအခိုက်မှာဖြစ်ပေါ်နေတဲ့ထိုဝိတက်ဒီလည်းပဲ ထိုသမထဝိပဿနာကုစုဇောတိနဲ့ရှင်ဆက်ပြီးဖြစ်ပေါ်နေတဲ့ဝိတက်တည်လည်းပဲနေခမဝိတက်လို့ဒီလိုနားလည်ရမယ်အဲ့တော့ပြန်ပြောမယ်ဆိုရင်ပပိစာလို့ခေါ်တဲ့ရှင်ယံဖြစ်ကိုတခါလေစိတ်ကညှုပ်ပြီးတော့ရှင်ယံဖြစ်ရေးအတွက်ကိုကြံစီစဉ်းစားနေမှုဆိုတဲ့ဝိတက်တည်လည်းပဲနေခမဝိတက်ဟောနောက်တခါဗရမတန်နဲ့ရှင်ဆက်ရှင်တွဲပြီးတော့ဖြစ်ပေါ်နေတဲ့ဝိတက်တည်လည်းနေခမဝိတက်နောက်ဝိပဿနာဉာဏ်နဲ့ရှင်တွဲပြီးဖြစ်နေတဲ့ ဝိတက်ဒီလည်းပဲနိခမဝိတက်နောက်တစ်ခါနိဗ္ဗာန်ကိုအာရုံပြုခိုင်းမှာနိဗ္ဗာန်ကိုအာရုံပြုနေခိုင်းမှာထိုနိဗ္ဗာန်ကိုအာရုံပြုတဲ့စိတ်ခြင်းနဲ့ရှင်တွဲပြီးဖြစ်နေတဲ့ဝိတက်လည်းပဲဒါနိခမဝိတက်နောက်တစ်ခါထိုတို့အာယုံထိုတို့ကုသိုလ်အာယုံတွေနဲ့ထိုတို့ကုသိုလ်အာယုံတွေကိုဘယ်ကုသိုလ်ပဲဖြစ်ဖြစ်ပေါ့ကုသိုလ်အာယုံတစ်ခုခုကိုပြစ်ပေါ်ရေးအတွက်ကြံစည်စဉ်းစားနေတဲ့အခိုက်မှာဖြစ်ပေါ်နေတဲ့ဝိတက်တွေနဲ့ပဲဒါနိခမဝိတက်လို့ဒီလိုနားလည်ရအောင် နောက်တစ်ခါပြီးတဲ့ခါကျတော့ဦးဇင်းတို့အပြာပါဒဝိတက်ပေါ့အပြာပါဒဝိတက်အပြာပါဒဝိတက်ကတော့သူကဘာလဲဆိုတဲ့ခါကျတော့အပြာပါဒပရိတန်ယုတ်တော်ဝိတက်ကောအပြာပါဒဝိတက်ကောအပြာပါဒပရိတန်ယုတ်တော်အဲ့ဒါအပြာပါဒဆိုတဲ့တတ္တဝါဒီပေါ်မှာအညင်မတက်ဖြတ်လိုတယ်ဆိုတဲ့တက်ပြတ်လိုမှုမရှိခြင်းနဲ့ရှင်ဆက်ပြီးတော့ဖြစ်နေတဲ့ကြံစီတွေးခေါ်မှုဒီအပြာပါဒဝိတက်ပဲ။ အရေအပြဘာဒဝိတ္တနဲ့ပတ်သက်လို့တော့သောမေတ္တပုပ္ပဘာကတော့ပဋ္ဌာယယာဝပထမဇာနာဟောတတိဆိုပြီးတော့အဲ့အပြဘာဒဝိတ္တနဲ့အပြဘာဒဝိတ္တကိုဖွင့်ဆိုတာအပိုင်းမှာတော့မေတ္တာပုပ္ပဘာကမေတ္တာရဲ့ရှေ့အဖို့ပေါ့မေတ္တာပုပ္ပဘာကမေတ္တာရဲ့ရှေ့ဖို့ဆိုတာမေတ္တာဇံမဆိုင်ခင်အထီးပေါ့အဲမေတ္တာပုပ္ပဘာကအနေနဲ့မေတ္တာတတ္တဝါတွေကိုပို့နေမေတ္တာပို့နေတာပေါ့အဲဆိုကြပါစို့လုံးလုံးမြတ်အဲရှိရှိသမျှ မြင်မမြင်တတ္တဝါတွေဘေးရန်ကင်းကြပါစေစေခြင်းကင်းကြပါစေကိုသိရင်ကင်းကြပါစေကျန်တဲ့မှာကျန်တဲ့သာပြင်မိမိတို့ဤခန္ဓာကိုရက်ဆောင်နိုင်ပါစီဆိုပြီးဒီလိုပို့နေတဲ့မေတ္တာမျိုးဇန်တော့မဆိုင်သေးဘူးပေါ့အမေတ္တာပုပ္ပါပါကအနေနဲ့အပို့နေတဲ့မေတ္တာအဲ့ဒါဒီအဲ့ဒါအပြာပါအဲ့လိုကြံစီစဉ်းစားအဲ့လိုပို့နေတဲ့အခိုင်မှာဖြစ်ပေါ်နေတဲ့ဝိတက်ပေါ့ကြံစီစဉ်းစားမှုဒီအဲ့ဒါအပြာပါဒဝိတက်တဲ့အဲ့တော့တတ္တဝါတွေရဲ့အကျိုးကိုလိုလားပြီးတော့မေတ္တာပို့နေခိုင်မှာဖြစ်ပေါ်နေတဲ့ ကုသိုလ်စိတ်နဲ့ရှင်တွဲဖြစ်တဲ့ကြံစည်စဉ်းစားမှုဝိတ္တတိအပြာပါဒဝိတ္တလို့ဒီလိုနားလည်ရအဲ့တော့တို့တကကြီးတကမာကြီးရေပုံရပေါ့အဲတရားထိုင်နေတရားထိုင်နေတဲ့ကဌိနမိတ်တာဝင်နေတယ်ဌိနမိတ်တာဝင်နေဆိုရင်မလုပ်ရမလို့အဲဌိနမိတ်တာဝင်ရတဲ့ဝိတ္တပေါ့အဲဝိတ္တကအခုဒီအဖို့နှစ်ပုံပုံတဲ့အထဲမှာခုနနေကမဝိတ္တအပြာပါဒဝိတ္တအဝိအဝိဟိန္ဒဝိတ္တဆိုတော့ဝိတ္တ၃မျိုးတကတစ်မျိုးမျိုးနဲ့မိမိကကြံစည်နေမယ်ဆိုလို့ရှိရင်တော့ငါဒီ တရားအထုတ်ဘယ်တော့ငါတရားအထုတ်ရမလဲတရားအထုတ်လို့အခွင့်အရေးရအောင်ငါဘယ်လိုရက်ယူရမလဲအာနောက်တကရှင်ရန်လေးပြုပြီးတရားအထုတ်ရင်တော့ချိန်ကြာကြာလေးတရားအထုတ်ခွင့်ရမှာပဲနောက်ကပရိဘောဓာတွေဖြတ်ပြီးတော့အထုတ်လို့ရမှာပဲအာတိတရှင်ကလည်းဆံမင်းလေးပဲပြီးတိတရှင်ဝင်ပြီးတရားအထုတ်ရင်တော့ချိန်ကြာကြာအထုတ်လို့ရမှာပဲဆိုအဲ့လိုထိုင်းစဉ်းစားနေမယ်ဆိုရင်တော့သူကစဉ်းစားခွင့်ရှိတယ်သို့တော်ဒါကမ္မဋ္ဌာန်းကိုဖြတ်ပြီးတော့ စဉ်းစားခိုင်းတာတော့မဟုတ်ကင်မရာကိုလည်းနှလုံးသွင်းလို့မရဘူးအဲ့ချင်းငိုင်မိမှုကလည်းတိတ်ပြီးတော့ဖြစ်နေတယ်ဆိုရင်အဲ့အခိုင်မှာတော့စဉ်းစားမယ်ဆိုရင်စဉ်းစားလို့ရတယ်လို့တလုံးပြောတာကဲထားဒါကတော့အပြပါဒဝိတက်နဲ့ပတ်သက်လို့အဲ့မေတ္တာပုပ္ပါဘာကကနေစပြီးအဲ့မေတ္တာတရားတွေကိုအစဉ်တစိုက်ပွားများလို့ပထမဇန်စိုက်ခဲ့မယ်ဆိုရင်လေထိုပထမဇန်တိုင်အောင်တော့အဲ့ဝိတက်ဒီတဲ့အဲ့ဒါအပြပါဒဝိတက်ပဲနောက်တစ်ခါအဝိဟိန္ဒဝိတက်နဲ့ပတ်သက်လို့တော့အဝိဟိန္ဒပရိတန်ရုပ်တော်ဝိတက်ကောအဝိဟိန္ဒဝိတက်ကောတဲ့ အဝိယိန္တပရိတန်ယုတ်တော့တတ္တဝါတွေကိုညှဉ်းပန်းနှိပ်စက်လိုမှုမရှိခြင်းနဲ့ရှင်ဆက်ပြီးဖြစ်နေတဲ့အဲ့ဒါကြံစီစဉ်းစားမှုတည်တဲ့အဲ့ဒါအဝိဟိန္ဒဝိတက်အဲ့အဝိဟိန္ဒဝိတက်နဲ့ပတ်သက်လို့လည်းပဲသောကရုဏာပုဗ္ဗဘာကတော့ပဋ္ဌာယယာဝပထမဇာနာဟောတတိသောထိုအဝိဟိန္ဒဝိတက်ဒီလည်းပဲကရုဏာပုဗ္ဗဘာကတော့ ကရုဏာ၏ရှေ့ဘုံ၌ဖြစ်သောကရုဏာပုဗ္ဗဘာကဝိတ္တမှာပတ်ထာယဇ၍ယာဝပရမိဇာနာအခြင်းပရမဇန်တိုင်အောင်ဟောတတိတင့်လျောပါပြီဟောအဝိဉ္ဒဝိတ္တလည်းပုံစံတူပဲအဝိဉ္ဒဝိတ္တဆိုတာကကရုဏာပေါ့တတဝါတွေကိုညှဉ်းပန်းနှိပ်စက်ခြင်းနဲ့မရှင်စတော့ဘူးတတဝါတွေပေါ်မှာဆင်းရဲဒုက္ခရောက်နေတဲ့တတဝါတွေပေါ်မှာကျင်နာတနာတယ်ဆိုတော့ကရုဏာတရားပေါ့အဲကရုဏာတရားကိုပွားများလို့ဇံမဆိုင်ခင်အတီရှိအဖို့မှာပြည့်နေတာဒီအာကရုဏာပုပ္ပါဘာကပဲ အဲကရုဏာပုပ္ပါဘာကအဲ့ရနေစပြီးတော့ဘယ်တိုင်းလုံးဆိုတော့ကရုဏာတရားဒီဦးဇင်းတို့တတိယဇန်တိတကယ်ပွားများစနစ်တကျပွားများအထောက်ရင်တတိယဇန်တိစိုက်တယ်အတော့တော့တတိယဇန်တိစိုက်ပြီမဲ့ဒုတိယဇန်ကနေစပြီးနောက်ပိုင်းမှာဝိတက်မပါတော့အဲ့တော့ပထမဇန်အထိဒီဝိတက်ရှိနေတယ်ဒါကြောင့်မလို့အဲ့လိုမျိုးကရုဏာပွားများစင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေစင်းရဲဒုက္ခမှာလွတ်မြောက်ပါစေလို့ကရုဏာပွားနေကြမှာဖြစ်ပေါ်နေတော့ ကုသိုလ်စိတ်စဉ်နဲ့ရှင်တွဲနေတဲ့ဒီကြံစီစဉ်းစားမှုတည်တဲ့အလားအဝိဟိတဝိတ္တပေအဝိဟိတဝိတ္တပေဒါကအလားဝိတ္တ၃မျိုးကအဓိပ္ပာယ်ပေါ့နေခမဝိတ္တအပြာပါရဝိတ္တအဝိဟိတဝိတ္တဆိုတဲ့ဝိတ္တ၃မျိုးအဲ့၃မျိုးကိုဘုရားရှင်ဘုရားအလောင်းတော်ကအာတဖို့တစုပြုလိုက်တယ်ခြေကကာမဝိတ္တပြာပါဒဝိတ္တဝိဟိတဝိတ္တကိုတဖို့တစုပြုလိုက်တယ်ပြုပြီးတော့မလုပ်တော့ ဒသမယံဘိကဝေဧဝံအပမတ္တတာအာတာပိနောပိတတတာဥယရတောဥပိသတိကာမဝိတကောတဲ့ဘုရားအလောင်းတော်မှာဖြစ်တာ။ဘာဖြစ်လာလို့ဆိုတဲ့အခါကျတော့အဲ့လိုကုနာအာတာအပမတ္တတာမမေ့မလျော့သည်ဖြစ်၍အာတာပိကိလေသာတို့ကိုပူပန်စေတတ်သောလုံလဝိဝရိယရှိသည်ဖြစ်၍ပိတတတာကျူသာပွားများအထုတ်လျက်ရှိသောဘုရားအလောင်းတော်ကအလောင်းတော်ဘဝမှာကုနာ ဦးဇင်းတို့ဒုဒကကြီးဒကမကြီးလှမ်းပြီးတော့ဒုက္ကရဒုက္ကရစရိယာကြည့်နေအခိုက်ကလေးကိုလှမ်းပြီးအာယုံယူကြည့်ပေါ့အလောင်းတော်ဒီတခါတည်းတကယ်ကိုတခါတည်းအယုတ်ကြည်ကြည်အရေးခန့်ခံဆိုပြီးတော့အစာအာဟာရတွေတောင်ဖြတ်တတ်ပြီးတော့ဒီလောက်ဒီကြည့်နေတဲ့အခိုက်ကလေးမှာကာမဝိတ္တဖြစ်ပေါ်လာတယ်တဲ့အဲ့လိုကာမဝိတ္တဖြစ်ပေါ်လာတဲ့အခါဘာဖြစ်တော့သောဧဝံပဇာနာတိဩဘာနောကောမေအယံကာမဝိတ္တကောဩငါတဏ္ဍာမှာတော့ကာမဝိတ္တတွေဖြစ်ပေါ်လာပြီ။ဒါဘုရားလောင်းကတရားအထုတ်ခြင်းနဲ့ တရားအထုတ်နေရင်းနဲ့တခါတည်းကာမဝိတ္တဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတယ်တကယ်ကိုတခါတည်းလုံလဝရိယကျိုးကုပ်ပြီးတော့တကယ်တည်းအထုတ်နေတယ်အထုတ်နေတဲ့အခိုက်မှာကာမဝိတ္တကဘာဖြစ်လာတော့ဝင်လာတယ်အဲလိုကာမဝိတ္တဝင်လာတာကလည်းဘုရားအလောင်းတော်ကသိနေတယ်တဲ့သောဧဝံပဇာနာတိသောထိုအလောင်းတော်ဘဝပေါ့တစ္ဆာလေးပါထိုးတွင်မသိသေးခင်အလောင်းတော်ဘဝရှိတဲ့ဘုရားလောင်းသည်တဲ့ပဇာနာတိကိုယ်ကိုယ်ပြပြသိတယ်ဘယ်လိုသိတော့မေငါဤတဏနာယံကာမဝိတ္တကော ဧကာမဝိတ္တိကဥပ္ပန္နောထေယဖြစ်ပေါ်၍လာလေ၏ငါတဏ္ဍမှာကာမဝိတ္တိဖြစ်နေပြီကာမဂုဏ်အာယုံကနကာကာမဝိတ္တဆိုတာကာမပရိတန်ရုပ်တော့ကာမဂုဏ်တွေနဲ့ဆက်ဆက်နေတဲ့အကြံစီစဉ်းစားမှုအဲဒီကာမဂုဏ်တွေနဲ့ဆက်ဆက်နေတဲ့ကာကြံစီစဉ်းစားမှုဝိတ္တတော့ငါတဏ္ဍမှာဖြစ်ပေါ်လာပြီလို့တို့ဘုရားအလောင်းကသိတယ်ထို့တူပဲအဲလိုကာမဝိတ္တဖြစ်ပေါ်လာတဲ့အခါဘုရားလောင်းကဆက်ပြီးတော့စဉ်းစားတယ် သောဇာကောအတ္တဗျာပါဒယပိတံဟောတတိပရဗျာပါဒယပိတံဟောတတိဥပယဗျာပါဒယပိတံဟောတတိတဲ့အဲ့ဒီဖြစ်ပေါ်လာတဲ့ကာမဝိတက်အဲ့ကာမဝိတက်ကတဲ့အတ္တဗျာပါဒယပိတံဟောတတိမိမိကိုယ်တိုင်ပင်မဆင်းရဲဖို့ရငါကိုယ်တိုင်ပင်ငါကိုယ်တိုင်မိမိအတွက်ပင်မဆင်းရဲဖို့ပဲရန်လဲဖြစ်တယ်ပရဗျာပါဒယပိတံဟောတတိသူတစ်ပါးနေပင်မဆင်းရဲဖို့ရန်လဲဖြစ်တယ် ဥပယဗျာမာရယပိတောင်းတတိမိမိသူတစ်ပါးနှစ်ဦးသားတို့ပင်မဆင်းရဲဖို့ရန်လည်းဖြစ်တယ်ဟောဒီကာမဝိတ္တဖြစ်ပေါ်လာတဲ့ကကာမဝိတ္တကိုကွက်ကွက်ပြပြသိတယ်သိပြီးတော့အဲ့ကာမဝိတ္တကိုဆက်ပြီးတော့စဉ်းစားတယ်ဘုရားအလောင်းတော်ကဟောဒီကာမဝိတ္တဒီငါကိုယ်တိုင်နဲ့ပင်မဆင်းရဲဖို့ရန်ဖြစ်တယ်သူတစ်ပါးကိုလည်းပင်မဆင်းရဲဖို့ရန်ဖြစ်တယ်ငါသူတစ်ပါးနှစ်ဦးသားတို့ကိုလည်းပင်မဆင်းရဲဖို့ရန်ဖြစ်တယ်လို့ဒီလိုဆက်ပြီးတော့စဉ်းစားတယ်စဉ်းညင်းနေတယ်စဉ်းညင်းပြီးတော့ဗာပြောတော့ပညာနေရောဒီကော ဝိဂါဒပကိကော နိဗ္ဗာနနိဗ္ဗာနတံဥတတိကော အနိဗ္ဗာနတံဥတတိကောအထာပြဘာဒယတံဥတတိပိမေဘိကဝေပရိသင်္စိတ်ခတိပရိသင်္စိတ်ခတော အပဋ္ဌံကိစ္စတိပရဗျာဘာရယတံတတိတိပိမေဘိကဝေပရိသင်္စိတ်ခတော အပဒံကိစ္စတိဥပယဗျာပါရယပိတံတတိတိပိမေဘိကဝေပရိသင်္စိတ်ခတောအပဒံကိစ္စတိ ပညာနေရောတိကောဝိကာတာပကိကောအနိဗ္ဗာနာတောင်းတနိကောတိပိမေမိကဝေပရိသင်္သိကတော်အပဒံကိစ္စတိအဲ့တော့တခုချင်းဘုရားအလောင်းတော်ကစဉ်းစားသွားတယ်စဉ်းစားသွားပြီးဖြစ်ပေါ်လာတဲ့အကျိုးလေးတွေပေါ့အဲ့လိုစဉ်းစားတယ်ငါရဲ့ငါငါမိမိကိုယ်တိုင်ကိုလည်းပင်မစည်းရင်ဖို့ရန်ဖြစ်တယ်သူတစ်ပါးကိုလည်းပင်မစည်းရင်ဖို့ရန်ဖြစ်တယ်မိမိသူတစ်ပါးနှုတ်တနာတို့ကိုလည်းပင်မစည်းရင်ဖို့ရန်ဖြစ်တယ်နောက်တကပညာတရားတွေ ချုပ်ပြက်သွားဖို့ရန်လည်းဖြစ်တယ်ပညာကဲ့အဟန္တာဖြစ်တယ်ကာမဝိတ္တတွေကိုကြံစည်နေတဲ့အခါမှာနောက်တကဝိကာတပခိတာတဲ့အဲ့တော့အနိဗ္ဗာနတာဝတ္တနိကောနောက်ကနိဗ္ဗာန်ကိုရဖို့ရန်အကြောင်းလည်းမဟုတ်ဘူးတဲ့နိဗ္ဗာန်ကိုရဖို့ရန်အကြောင်းလည်းမဟုတ်ဘူးပင်မစင်းရဖို့ရန်အကြောင်းဖြစ်တဲ့ဝိကာတပက္ခိကောပင်မစင်းရဖို့ရန်အကြောင်းဖြစ်တဲ့အနိဗ္ဗာနတာဝတ္တနိကောအဲ့ဒါနိဗ္ဗာန်ကိုရဖို့ရန်အကြောင်းလည်းမဟုတ်ဘူးအဲ့လိုစဉ်းစားပြီးတဲ့အခါ အဲ့လိုတစ်ခုချင်းတစ်ခုချင်းစဉ်းစားနေတဲ့အခါအာရပြပါရယပိတံဟောတတိတပိမေဘိကဝေပဋိတင်သိခတော်တဲ့ဘေကဝေချင်းရာယံတို့မေငါအာအတ္တဗျာပါရယပိမိမိဤစင်ရန်ပင်မခြင်းငါတောင်းတတိဖြစ်ဣတိဤတို့ပဋိတင်သိခတော်ကြံစီစဉ်းစားစဉ်အဘဒံကိစ္စတိအဲ့ကာကာမကာမိဇဏနိဝရဏတွေကအပ္ပတံခြုံငင်းသွားခြင်းခြုံငင်းခြင်းတို့ကိစ္စတိရောက်သွားတယ် ထပ်မဖြစ်တော့အဲ့တော့ဦးဇင်းတို့ကာမကာမိဇန္နာနေဝနာတခုမမိတဏ္ဍာမှာဖြစ်နေပြီဆိုကြစို့အဲ့လိုကာမိဇန္နာနေဝနာတခုဖြစ်နေရင်အဲ့မှာစပြီးဆင်ခြင်လိုက်တော့ဩဒီကာမိဇန္နာနေဝရဏဒီငါအတွက်ပင်မဆင်းရဲဖို့ရန်တာဖြစ်ပါတယ်လို့ဒီလိုဆင်ခြင်လိုက်တဲ့အဲ့လိုဆင်ခြင်နေခိုင်းမှာဘုရားအလောင်းတော်တဏ္ဍာမှာအဲ့ဒီကာမိဇန္နာနေဝရဏတရားကချုပ်ပြတ်သွားတယ်နောက်တကပရဗျာဝါဒယတောင်းတတိတိပိမေပိကဝေပရိတင်္ထိကတောအပတံကိစ္စတိတဲ့ဩ ဒီကာမိဇန္နာတရားကတော့သူတစ်ပါးတွေပင်မစင်ရဲဖို့ရန်ဖြစ်တယ်လို့အဲ့လိုစင်ရင်တဲ့အခိုက်ကလေးမှာလေအဲ့ဒီကာမိဇန္နာတရားကချုပ်ပြတ်သွားပြန်နေတဲ့ဩဘယပြာမာရယတောင်းတတိတိပိမေဘိကဝေပဋိတင်သေကတော့အပတံကိစ္စတိတဲ့ဟောမိမိသူတစ်ပါးနှစ်ဦးသားတို့ပင်မစင်ရဲဖို့ရန်ဖြစ်တယ်ဒီကာမဂုဏ်အာယုန်နေနဲ့ဆက်ချက်ပြီးတော့ကြံစည်စဉ်းစားနေခြင်းဒီမိမိတို့တော်ဘာနှုတ်သားတို့ပြင်းပြင်းစင်းရဲဖို့ရန်ဖြစ်တယ်လို့အဲ့လိုဆင်ခြင်လိုက်တဲ့အခိုက်မှာလည်းပဲအဲ့ ကာမိဇန္နာတရားကအာချုပ်ပြက်သွားတယ်နောက်တကပညာနေရောဒီကောဝိကာတာပက္ခိကော နိဗ္ဗာနာတံဩတတိကောတိပိမေဘိကဝေပရိတင်စိတ်ကတော့အပတံကိစ္စတိတဲ့ဟောတို့တူပဲပညာတရားတွေချုပ်ပြက်သွားဖို့ရန်ပင်မစင်ရဖို့ရန်နိဗ္ဗာန်နဲ့နိဗ္ဗာန်ရဖို့ရန်မဟုတ်ဘူးလို့ဒီလိုစဉ်းစားဆင်ခြင်လိုက်တဲ့ဘုရားအလောင်းတော်ရဲ့တန်တန်မှာအဲ့ဒီကာမိဇ္ဇနာတရားတွေကချုပ်ပြက်သွားတာပဲအဲ့တော့ဒကာကြီးတွေဒကာမကြီးတွေ ဒီနေရာမှာပေါ့အပြစ်ကိုဆင်ញင်တာပဲအပြစ်ကိုဆင်ញင်တာပဲအဲ့တော့ကိုယ်တဏ္ဍာမှာကုနာအတွေးတစ်ခုပေါ်လာပြီတရားအထုတ်ခြင်းတဲ့ကာမဂုဏ်နဲ့ဆက်ချက်တဲ့အတွေးပေါ်လာကာမဂုဏ်နဲ့ဆက်ဆက်ချက်တဲ့အတွေးပေါ်လာတဲ့တနည်းအားဖြင့်ကာမိဇန္နာနေဝရဏမိမိကိုနှိပ်စက်နေပြီအဲ့ဒါကြတဲ့အင်ကောင်းလေးနဲ့နေခြင်းနဲ့ကောင်းကောင်းလေးနဲ့နေခြင်းနဲ့ကအစပြီးတက်ရှိတဲ့မကာမဝတ္ထုအစုစုတွေနဲ့ပတ်သက်လို့ကြံစည်စဉ်းစားနေပြီအဲ့လိုကြံစည်စဉ်းစားတဲ့အခါမှာဥစ္စာပထမအဲ့ကြံစည်စဉ်းစားမှုကိုမိမိကပြန်စဉ်းရင်းပြီးတော့ဟောဒီစဉ်းစားမှုဒီငါ့အတွက်လည်းပြင်ပမှုရန်ဖြစ်တယ် သူတော်ဘာတွေအတွက်လည်းပင်မဖို့ရန်ဖြစ်တယ်မိမိသူတော်ဘာနှစ်ဦးသားတို့ပင်မဖို့ရန်လည်းဖြစ်တယ်ပင်မစင်းရဲဖို့ရန်လည်းဖြစ်တယ်။ဟောနောက်တခါပညာတရားတွေခြုံငိမ့်သွားအောင်ပညာမဲ့သွားအောင်လည်းပြုတတ်တယ်။ပင်မစင်းရဲဖို့ရန်လည်းဖြစ်တယ်။နိဗ္ဗာန်ကိုရဖို့ရန်အကြောင်းလည်းမဟုတ်ဘူးလို့အဲ့လိုစဉ်းကျင်ရတယ်။အဲ့လိုစဉ်းကျင်ပြီးတစ်ခုချင်းတစ်ခုချင်းစဉ်းကျင်လိုက်တာနဲ့မိမိရဲ့အကျိုးစီးပွားအတွက်မဟုတ်ဘူး။တနည်းအားဖြင့်မိမိရဲ့ပင်မစင်းရဲဖို့ရန်သာဖြစ်တယ်လို့စဉ်းကျင်နေတဲ့အလောင်းတော်ကတန်တန်မှာအဲ့ဒီကာမိဆန္ဒတရားတွေချုပ်ပြတ်သွားတယ် အော်နောက်တစ်ခါအော်ဒီကာမိဇန္နာတရားဒီသူတော်ဘာတွေပင်မစင်းရဲဖို့ရန်အကြောင်းပါရဲ့သူတော်ဘာတွေပင်မစင်းရဲဖို့ရန်တာဖြစ်ပါတယ်လို့ဒီလိုစင်ကျင်လိုက်တဲ့ဘုရားအလောင်းတော်ရဲ့တန်တန်မှာလည်းအဲ့ကာမိဇန္နာတရားတွေဘာဖြစ်သွားချုပ်ငိမ့်သွားတယ်အဲထို့အတူပဲမိမိသူတော်ဘာနှစ်ဦးသားတို့နှစ်ဦးသားတို့ပင်မစင်းရဲဖို့ရန်တာဖြစ်တယ်လို့စင်ကျင်နေတဲ့ဘုရားအလောင်းတော်ရဲ့တန်တန်မှာလည်းအဲ့ကာမိဇန္နာတရားတွေချုပ်ငိမ့်သွားပြန်တယ်။အော်နောက်တကပညာတရားတွေ ပညာနိရောဓပညာတရားတွေမဖြစ်ဖို့ရန်တနည်းအားဖြင့်ပညာတရားတွေမဖြစ်ဖို့ရန်မိမိစင်ရဲဖို့ရန်နိဗ္ဗာန်ကိုရောက်ဖို့ရန်အကြောင်းမဟုတ်ဘူးလို့စင်ကြီးနေတဲ့ဘုရားအလောင်းတော်ရဲ့တန်တန်မှာလည်းပဲအဲ့ကာမိဇန္နာတရားတွေဘာဖြစ်သွားတော့ခြုံငိမ့်သွားပြန်နေတဲ့အဲ့တော်တကကြီးတွေတကမကြီးတွေအဒီနေရာလေးမှာတစင်ပေါ့ကိုတွေကဘုရားအလောင်းတော်ကိုပုံစံယူပြီးတော့တွေးရမှာကိုဘုရားရှင်ဒီဒါအလောင်းတော်ဘွားကအကြောင်းကိုခုနပြိတ္တလေးပါးကိုပြန်ပြီးတော့ဟောနေတာပဲအဲ့လိုပဲဦးဇင်းတို့အာယုံယူပြီးကြည့်လိုက် ခုချိန်မှာမိမိတို့တရားအထုတ်ပြီးတရားအထုတ်နေတဲ့အချိန်လေးမှာမိမိတို့တန်တန်မှာပေါ့ခုနကာမဂုဏ်နဲ့ဆက်ရက်တဲ့အတွေ့အကြုံဝင်လာတယ်ကာမိဆန္ဒနိဗ္ဗာန်တရားတွေနှိမ့်ဆက်တယ်တမာရိကမဖြစ်တော့ဘူးမဖြစ်တော့ဘူးဆိုရင်ဟောအဲ့ကာမဂုဏ်နဲ့ဆက်ရက်နေတဲ့အဲ့ဒီကြံစီစဉ်းစားမှုကိုပြန်ပြီးစဉ်းစားကြည့်ဟောဒါဒီငါ့အတွက်အကျိုးစီးပွားကိုဖြစ်တယ်လားငါ့အတွက်ပင်မစင်းရဲမှုကိုပဲဖြစ်စေသလားဟောဒီတရားဒီမိမိသူတစ်ပါးတွေအတွက်အကျိုးကိုဖြစ်စေသလားပင်မစင်းရဲမှုကိုပဲဖြစ်စေသလားဒီလိုလေးစဉ်းကျင်လိုက်လို့ အကယ်၍ငါအတွက်လည်းပင်ပန်းစည်းရမှုကိုဖြစ်စေနိုင်တယ်သူတစ်ပါးအတွက်လည်းပင်ပန်းစည်းရမှုကိုဖြစ်စေနိုင်တယ်မိမိတို့တစ်ပါးနှုတ်သားတို့အတွက်ပင်ပန်းစည်းရမှုကိုပဲဖြစ်စေနိုင်တယ်လို့အဲ့လိုမျိုးလေးကိုကဆင်ញင်မိရင်ဒကာကြီးဒကာမကြီးအဲ့အတွေ့ကိုဆက်တွေးပါဦးမလားတွေးတော့ပါဘူးဖေမတွေးတော့ဘူးအဲ့တော့ဆိုလိုရင်းပြောချင်တာကတခါလေမှာဦးဇင်းတို့တတ္တဝါတွေဒီဒီဝိတက်နဲ့ပတ်သက်လို့ကြံစည်စဉ်းစားတဲ့အခါမှာ ကိုကတွေးမိတရားလေးတွေးပြီးတော့တခါလေအဲ့တရားထိုးသဖြင့်တော့တရားနှလုံးသွင်းတဲ့သူတော်ကောင်းတွေမှာတွေးမိတရားလေးတွေးပြီးတော့တခါလေတွေးနေတာပဲဒါတင်ငါအတွက်အကျိုးစီးပွားကိုဖြစ်စေသလားသူတို့ဘာအကျိုးစီးပွားကိုဖြစ်စေတာမိမိသူတို့ဘာနှုတ်သားတို့ရဲ့အကျိုးစီးပွားကိုဖြစ်စေသလားအတို့မို့ငါရဲ့ငါအတွက်ပြင်ပစင်းရဖို့ရန်တာဖြစ်သလားတနည်းအားဖြင့်မိမိတို့သူတစ်ပါးအတွက်ပြင်ပစင်းရဖို့ရန်တာဖြစ်သလားမိမိတို့တစ်ပါးနှုတ်သားတို့အတွက်ပြင်ပစင်းရဖို့ရန်တာဖြစ်သလားဆိုတာဒီလိုလေးစဉ်းကျင်ကြည့်လို့အကယ်၍မြန်ဒီအတွေးတွေကငါအတွက် ပင်မစင်ရဖို့ရန်သူတစ်ပါးအတွက်ပင်မစင်ရဖို့ရန်မိမိသူတစ်ပါးနှစ်ဦးသားတို့အတွက်ပင်မစင်ရဖို့ရန်ဒါဖြစ်တယ်ဆိုခဲ့ရင်တခါကြီးတခမကြီးအဲ့အတွေ့မျိုးဆက်တွေးပါဦးမလားမတွေးတော့ပါဘူးဖေမတွေးတော့ဘူးတဲ့အဲ့ဒါဒါဦးဇင်းတို့ဘုရားလောင်းကဒါသူကိုယ်တိုင်အလောင်းတော်ဘုရားရှင်ကသူကိုယ်တိုင်အလောင်းတော်ဘဝမှာဖြတ်တန်းခဲ့ရတဲ့ဒီအတွေးတွေကိုဘယ်လိုကျော်လွှားမလဲဆိုတဲ့အပိုင်းပေါ့ဒါတော့ယနေ့မျက်မှောက်ခင်ဦးဇင်းတို့တရားဘာဝနာကိုတကယ်ကြည်ညံကြိုးကိုအားထုတ်နေတဲ့သူတော်ကောင်းတွေသူတော်ကောင်းတိုင်းသူတော်ကောင်းတိုင်းတို့တော့ဒါအင်မတန်မှာ ဒါကောင်းတဲ့ဒါနီလန်းတစ်ခုဖြစ်တယ်ဒီလိုလေးတွေနားလည်ထားလို့ရှိရင်ကိုကတရားထိုင်နေရင်ဒီလိုမတော်တဲ့အတွေ့တွေကိုတန်တန်ရောက်လို့ရှိရင်ဒါကိုစက်မတွေးမိဖို့လိုတာပေါ့ဒါကိုကိုကနားလည်ရနောက်တစ်ခါဘာပြောတော့သောကောဟံဘိကဝေဩဗန္ဓံဗန္ဓံကာမဝိတကံပဇာဟမေဝါဝိနောဒမေဝါတဲ့ အဲ့တော့ဘာပြောတာလို့ဆိုတဲ့အခါအဲ့လိုစဉ်းစားပြီးတယ်ဘုရားအလောင်းတော်တဏ္ဍာမှာဥပ္ပန္နုပ္ပန္နဖြစ်ပေါ်လာသောကာမဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတဲ့သောကာမဝိတ္တကံကာမဝိတ္တကိုဗဇာဟမေဝပယ်စွန့်တည်တာလင်အဲ့တော့ဦးဇင်းတို့အလောင်းတော်ကအဲ့ဒီဖြစ်ပေါ်လာတဲ့ကာမဝိတ္တကာမဝိတ္တကိုတခါတည်းတစ်ခုချင်းတစ်ခုချင်းပယ်စွန့်သွားတယ်အဲ့တော့နောက်ဆုံးတော့ဦးဇင်းတို့ဟိုးနောက်ဆုံးပိုင်းလေးကိုရရင်ဦးဇင်းဒီညမှာဗျာပါဒဝိတ္တနဲ့ဝိညာဉ်တော်ဝိတ္တကိုအဲနောက် တပတ်လောက်မှဦးဇင်းပြောပြီးဒီမှာနောက်ဆုံးပိုင်းလေးကိုဦးဇင်းဗာနည်းနည်းပြောချင်တော့ဆိုတော့အဲ့တော့ဘုရားလောင်းတော်ကဒီဗောဓိပင်နဲ့ရွှေပလင်ကိုရောက်လာတဲ့အခါကျတော့အလောင်းတော်ဘဝပဲဒီကာမဝိတ္တတွေကဟိုးဥရဝေလာတော်မှာတွေကဖြစ်ပေါ်လာတယ်ကာမဝိတ္တပြပါဒဝိတ္တဝိညာဝိတ္တဒါတွေကိုတကူချင်းတကူချင်းဘုရားအလောင်းတော်ကဆင်ခြင်ဆင်ခြင်ပြီးတော့ခုနလိုပေါ့တကူချင်းတကူချင်းဆင်ခြင်လိုက်တဲ့အခါမှာသူနဲ့ဆိုင်ရာဆိုင်ရာအဲ့ဒီနိဝရဏတရားပေါ့တနည်းအားဖြင့်ဒီဝိတ္တနဲ့ပတ်သက်တဲ့ကာမိဇန္နာ ကာမဝိတက်ဗျာပါဒဝိတက်ဝိဉ္ဒဝိတက်ဆိုဒီဝိတက်တွေပေါ့ကာမဝိတက်ဗျာပါဒဝိတက်ဝိဉ္ဒဝိတက်ဆိုဒီအကုသိုလ်ဝိတက်တွေကိုဘုရားအလောင်းတော်ကပယ်ရှားနိုင်ခဲ့ပယ်ရှားနိုင်ခဲ့တဲ့အတွက်ကြောင့်ဘာဖြစ်တော့ဒီနိဗ္ဗာန်တရားတွေကိုပယ်ရှားနိုင်ပြီးဒါဇန်နေလည်းဘုရားအလောင်းတော်ကရခဲ့တယ်နောက်ဆုံးဒီဦးဇင်းတို့ဘောဓိပင်နဲ့ဘောဓိပင်ခြေမှာတခါလေဘုရားအလောင်းတော်ထိုင်ပြီးတဲ့အခါကျတော့မလှုပ်လိုက်တုံဆိုတဲ့အခါကျတော့အဲ့လိုမျိုးတစ်ခုချင်းတစ်ခုချင်းအဲ့ဒါတခါလေပယ်ရှားပယ်ရှားပြီးသွားလိုက်တာဘုရားအလောင်းတော်ဒီ ဒါတို့ဒကာကြီးဒကာမကြီးတွေသိတဲ့အတိုင်းပဲပစ္စည်းမပထမယံမှာပေါ့နော်ပထမယံမှာဘာဖြစ်ခဲ့တုံဆိုတဲ့အခါကျတော့ဒါပုပ်ပေနိဝါဒနုဒတိဉာဏ်ကိုရခဲ့တယ်ဘာကိုရခဲ့တော့ပုပ်ပေနိဝါဒနုဒတိဉာဏ်ကိုရပါတယ်ဖေ။ပုပ်ပေနိဝါဒနုဒတိဉာဏ်ကိုရတယ်။အဲပြီးတဲ့အခါကျတော့မှဦးဇင်းတို့ပုပ်ပေနိဝါဒနုဒတိဉာဏ်ကိုရခဲ့တယ်။ဟောပြီးတဲ့အခါကျတော့ဦးဇင်းတို့ တဆင့်တက်ပြီးတော့ဘုရားအလောင်းတော်ကဆက်ပြီးတော့ကြိုးစားအားထုတ်လိုက်တယ်အားလုံးအားထုတ်လိုက်တဲ့အခါကျတော့ဘာရောက်သွားတော့ဆိုတော့ပြည့်စုံမရန်ကိုရောက်တဲ့အခါမှာဒုတိယမြောက်ဖြစ်တဲ့အဘိညာဉ်အဝိဇ္ဇာအဘိညာဉ်ဝိဇ္ဇာကိုရခဲ့တယ်ဆိုတော့ဒုတိယမြောက်ရန်ကိုရတဲ့အခါဒုတိယမြောက်ပေါ့တန်းကောင်ရန်ကိုရောက်တဲ့အခါမှာမြစ်ကြီးမရန်ကိုရောက်တဲ့အခါမှာဒါဒိဗ္ဗစကုညံကိုရခဲ့တယ်။ဟောပြီးတဲ့အခါကျတော့ဟိုးနောက်ဆုံးဦးဇင်းတို့မိုးတော့ရန်ကိုရပစ္စည်းမရန်ပေါ့တတိယမြောက်ပစ္စည်းမညံကိုရတဲ့အခါမှာဒါ တတရမြောက်ဖြစ်တဲ့အဘိညာဉ်ပေါ့အဘိညာဉ်ဝိဇ္ဇာကိုရခဲ့တယ်ဆိုပြီးဒီလိုဘုရားအလောင်းတော်ကဒါသူ့ရဲ့ဒီတကယ်လက်တွေ့ကြည်ညံရတဲ့အပိုင်းကိုပေါ့ဦးဇင်းတို့ဘုရားရှင်ကဒါပြန်ပြီးတော့ဟောခဲ့တယ်အဲ့တော့ဒီဘိုင်းလေးမှာပြန်ပြီးတော့ကြည်ကြမယ်ဆိုရင်ဦးဇင်းတို့တရားအထုတ်တဲ့ယောဂီကဒလိုတော့ကိုကစင်ញင်တတ်ဖို့လိုတယ်နံပါတ်1ကတော့ဘာကစစင်ញင်ရတော့ဆိုတော့ဒီကာမဝိတ္တပေါ့ကာမဝိကာမဝိတ္တဒီကိုကိုကဒါသည်အကျိုးတရားနဲ့မဆက်ရှက်တဲ့ ဒါတရားပဲလို့ဒီလိုစင်ញင်တတ်ဖို့လိုတယ်မိမိကအကျိုးတရားနဲ့မိမိကိုပင်မစင်းရဲစေတယ်မိမိအတွက်အကျိုးကိုမဖြစ်စေဘူးသူတစ်ပါးကိုပင်မစင်းရဲစေတယ်သူတစ်ပါးကိုသူတစ်ပါးရဲ့အကျိုးကိုမဖြစ်စေဘူးမိမိသူတစ်ပါးနှုတ်သားတို့ကိုပင်မစင်းရဲစေတယ်အကျိုးကိုမဖြစ်စေဘူးလို့ဒီလိုစင်ញင်ရအဲ့လိုစင်ញင်လို့ရှင်ဒီကာမဝိတ္တကိုပယ်ရှားနိုင်ရမယ်အဲ့တော့ဦးဇင်းတို့ဒါကဘယ်ကသွားတော့ဆိုတဲ့အခါကျတော့ဌိနမိတ်တာကိုပယ်ရှားဖို့ပေါ့ဌိနမိတ်တာကိုပယ်ရှားဖို့က ဝိတက်တရားကဌိနမိတ်တာကိုပယ်ရှားနိုင်တယ်သို့တော့ခုနကပြောသလိုစေးမှပြန်ပြီးတော့ဒါအန္တရာယ်ကရှိပြန်တယ်စေးမှပြန်ပြီးတော့ဟိုစိုက်ဖက်ရှိနေတာပေါ့အဲ့တော့ဝိတက်ဒီဌိနမိတ်တာတရားကိုပယ်ရှားနိုင်တာမှန်ပေမဲ့အဲ့ဝိတက်မာတိပင်ရင်ခုနမိစ္ဆာဝိတက်လို့ခေါ်တဲ့ကာမဝိတက်ဗျာပါဒဝိတက်ဝိတက်ဝိဟိန္ဒဝိတက်ကလည်းရှိတယ်ဒီဘက်ကနေကမဝိတက်အဗျာပါဒဝိတက်အဝိဟိန္ဒဝိတက်ကလည်းရှိတယ်အဲ့လိုဝိတက်တွေကိုမိမိတို့ကခွဲခြမ်းပြီးတော့စိတ်ဖြာနိုင်ဖို့လိုတယ် အဲခွဲခြမ်းစိတ်ပြပြီးတော့အကယ်၍ကိုယ်တဏ္ဍာမှာဆိုကြပါစို့ထိဏမိတ်တာကိုတော့ပယ်ချနိုင်တယ်အတွေးကတော့တွေးနေတယ်တွေးနေတဲ့ဝိတက်ရှိနေတဲ့အတွက်ကြောင့်ထိဏမိတ်တာတော့မဝင်ဘူးပေါ့ခုနတရားထိုင်နေတယ်ထိဏမိတ်တာမဝင်ဘူးသို့တော့တစ်ဘက်ကခုနကာမဂုဏ်နဲ့ဆက်ချက်တဲ့အတွေးတွေကိုပဲမိမိကတွေးနေပြန်နေဆိုရင်တခါကြီးတွေတကမာကြီးတွေတရားထိုင်တာကထိုင်နေပဲအမိခံပါသို့တော့ကမ္မထံကရှိရောက်ပါမလားမရောက်နိုင်ပါဘူးခင်ဗျာကမ္မထံကရှိမရောက်တော့ဘူး အဲ့တော့ထိုင်တော့ထိုင်တော့ကောင်းတယ်ဗျာဒါပေမဲ့ဘာမှလည်းမထူးဆိုတော့ယောဂီတွေကအများကြီးပဲနော်အဲယောဂီတွေကတခါလေကျတော့တရားလျှောက်လို့ရှိရင်ထိုင်တော့ထိုင်နိုင်တယ်ဗျာတို့တော့ထိုင်နိုင်တချို့ဆိုလို့ရှိရင်ဦးဇင်းတို့ဒီမှာတရားထိုင်ရင်တနာရီခွဲလောက်ထိုင်လို့ရှိရင်နေကင်းတနာရီကနေပြီးတော့2နာရီခွဲတိတစ်ချိန်နောက်ကြားထဲမှာနာပြီး3နာရီခွဲကနေအဲ4နာရီခွဲ5နာရီတိတစ်ချိန်ပေါ့တချို့ဆိုလို့ရှိရင်တနာရီလောက်ကစထိုင်လိုက်တာ4နာရီခွဲလောက်တိထိုင်တယ်ထိုင်လို့တော့ကောင်းတယ်ဗျာဒါပေမဲ့အဲနမိတ်လည်းမပေါ်ဘူးအတလင်းရောင်လေးတောင်မပေါ်ဘူး ဘယ်ပေါ်မှာတော့ထိုင်ပြီးတော့တွေးနေတာမျိုးဖြစ်ခြင်းဖြစ်မှာပေါ့ဟုတ်ပလားမှန်ပါအဲ့တော့အတွေးလေးအတွေးကောင်းကောင်းလေးနဲ့ထိုင်တွေးနေတာမျိုးဖြစ်ရင်အဲ့ဒါတတိုင်လုံးတော့ထိုင်နေတာပဲဒါပေမဲ့အလိမ့်အောင်လေးတော့မပေါ်ဘူးဗျာနမိတ်ကလည်းမရလိုက်တာကြာပြီတပြောလို့အားထုတ်တာကုသိုလ်တနေ့ကနှစ်နှစ်ရှိပြီဆိုတချို့ယောဂီတွေကညင်းကြတော့ဩတကကြီးအဲ့ဒါထိုင်တော့ထိုင်နေတာပဲဒါပေမဲ့ထိုင်ပြီးတွေးနေတာဖြစ်ရင်ဖြစ်မှာပေါ့ဟုတ်မလားမှန်ပါဗျာဒါကြောင့်မလို့ဦးဇင်းတို့ပြန်ပြီးတော့ချုပ်ပြောမယ်ဆိုလို့ရှိရင် ဒိနမိတ်တာကိုပယ်ရှားနိုင်ရတဲ့အတွက်ဝိတက်တရားသည်ဒိနမိတ်တာကိုပယ်ရှားဖို့ရာလက်နက်ကောင်းတစ်ခုဖြစ်တယ်။သို့တော်လည်းအဲ့ဒီဝိတက်သည်ပင်လျင်ကာမနဲ့ဆက်ရှင်တဲ့ကာမကဝါယုတွေနဲ့ဆက်ရှင်တဲ့ဝိတက်မျိုးကာမပရိတန်ယုတ်တဝိတက်မျိုးသို့မဟုတ်ဗျာပါဒပရိတန်ယုတ်တလို့ခေါ်တဲ့တတ္တဝါတွေကိုတပ်ဖြတ်ဖို့ရန်ဆိုတဲ့ဒေါသတရားနဲ့ရှင်ဆက်နေတဲ့ဝိတက်မျိုးဝိညာဝိတက်လို့ခေါ်တဲ့တတ္တဝါတွေကိုညှဉ်းပန်းနှိပ်စက်ဖို့နဲ့ရှင်ဆက်နေတဲ့အကြံစီမျိုးဖြစ်နေရင်ပြန်ရင်လည်းပဲသူဒီပင်လျင်ကမ္မထံကအနောက်ကျပြန်မဖြစ်ဘူးလားတခါကြီးတက္ကမကြီး ဖြစ်ပါတယ်ဗျာပြန်ပြီးတော့ဖြစ်တယ်အဲ့လိုလေအဲ့ဒါမိမိတို့ကနားလည်လို့ရှိရင်တစ်ဘက်ကလည်းပဲဒီထိနာမေတ္တာကိုပယ်ချနိုင်တဲ့အတွက်ဒါကြံစည်စဉ်းစားနေရမှာဖြစ်တယ်လို့တစ်ဘက်ကလည်းခုနပြောတဲ့ကာမဂုဏ်ယုံနေနဲ့ကြံစည်စဉ်းစားတဲ့အဲဝိတ္တတတဝါတွေကိုတပ်ပြလို့တယ်တတဝါတွေကိုညှဉ်းပန်းနှိပ်စက်လို့တယ်ဆိုတော့ဗျာပါဒဝိဟိန္ဒဝိတ္တမျိုးဖြစ်ခဲ့ရင်အဲ့ဒါကိုတတ်တတ်တပုံထားရတယ် အဲ့ဒါကိုတတ်တတ်တပုံထားမယ်တပုံထားပြီးတော့ဘာလို့ရမလဲအဲ့ဒါကိုစင်ရင်းနေရမယ်အော်ဒါဒီငါအတွက်သူတစ်ပါးအတွက်မိမိသူတစ်ပါးနှစ်ဦးသားအတွက်အကျိုးမရှိဘူးဉာဏ်ပညာဖြစ်ဖို့ရန်လည်းအကြောင်းမဟုတ်ဘူးဗိမန်စင်ရဖို့ရန်သာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရန်နိဗ္ဗာန်ကိုရဖို့ရန်အကြောင်းလည်းမဟုတ်ဘူးဆိုပြီးသူ့ကိုတပုံထားလိုက်သူ့ကိုတပုံထားရင်ကြံတော့ကြံနေတယ်ကြံစီနေတယ်စဉ်းစားနေတယ်ဒါပေမဲ့အဲ့ဒါကခုနပြောတယ်မိစ္ဆာဝိတ္တဘက်ကိုမရောက်တော့ဘူးအဲ့ဒါဆိုတော့အဲ့မိစ္ဆာဝိတ္တတွေကတခါလေရန့်သွားတယ်အဲ့မှာခြုံငိမ့်သွားမယ် တစ်ဖက်ကသူ့ကိုစဉ်းကျင်စဉ်းစားနေတာနဲ့တပြိုင်နက်တည်းကိုပဲတစ်ဖက်မှာဖြစ်နေတဲ့ဝိတက်ကအဲ့ဒါအပြဟိုနိခမဝိတက်လည်းဖြစ်နိုင်တယ်အပြဘာဒဝိတက်လည်းဖြစ်နိုင်တယ်အဝိဟိန္ဒဝိတက်လည်းဖြစ်နိုင်တဲ့အတွက်ကြောင့်သူကဘာဖြစ်သွားတော့ဒါကုသိုလ်ဝိတက်ဖြစ်သွားတယ်ပေါ့ဒါလိုပဲပြောမှာကုသိုလ်တရားတွေနဲ့ရှင်သက်တဲ့ဝိတက်ဖြစ်သွားတယ်ကုသိုလ်တရားတွေနဲ့ရှင်သက်တဲ့ဝိတက်ဖြစ်ခဲ့ရင်တော့သူကနံပါတ်1မိမိအားထုတ်နေတဲ့တရားဘာဝနာမှာအနောက်ရှိအပိနေတဲ့ထိနမိတ်တာကိုလည်းပယ်ရှားနိုင်မှာဖြစ်တယ်လို့ကုသိုလ်တရားတွေကိုမတိုးပွားဘူးလားတိုးပွားလာပါတယ်ဖေဟာ ကုသိုလ်တရားတွေလည်းတိုးပါမယ်အဲ့လိုသူတော်ကောင်းကနားလည်ပြီးတော့ဌိနမေတ္တာကိုပယ်ချနိုင်ရေးအတွက်ကြံစည်စဉ်းစားရမယ်သို့တော့ဒီထိုးကြံစည်စဉ်းစားမှုကိုပဲကိုကထပ်ပြီးတော့ analyze လုပ်ရမယ်ခွဲခြမ်းစိတ်ပြရမယ်ဒါကတော့ကာကာမဝိတ္တဗျာပါဒဝိတ္တဝိတ္တဝိတ္တသူ့ကိုတပုံထားဒါကတော့နေကမဝိတ္တဝိအဝိန္ဒအဗျာပါဒဝိတ္တအဝိန္ဒဝိတ္တဆိုသူ့ကိုတပုံထားအဲ့လိုတပုံထားခွဲခြမ်းစိတ်ပြပြီးမိမိကထားနိုင်မယ်ဆိုရင်တော့ထိုးကြံစည်စဉ်းစားမှုဝိတ္တတိထိုးယောဂီသူတော်ကောင်းတယောက်အတွက် သမထဝိပဿနာလုပ်တွေကိုအောင်မြင်ဖို့ရန်အကြောင်းမဖြစ်ဘူးလားဖြစ်ပါရဲ့ဖေ။အကြောင်းဖြစ်တယ်ဦးဇင်းတို့ဘုရားလောင်းကဲ့သို့ပေါ့နောက်ဆုံးမှာတော့တခါတည်းသစ္စာလေးပါးကိုထိုးထွင်းသိတဲ့အထိထိုးကြံစီစဉ်းစားမှုကအခြေသူပြုမှာဖြစ်တယ်။အဲတို့အတွက်ကြောင့်တို့တခါကြီးတွေတကမာကြီးယနေ့ဌိနမိတ်တာအကြောင်းမှာဌိနမိတ်တာကိုပယ်ရှားနိုင်ရတဲ့ဝိတ္တတရားကြံစီစဉ်းစားမှုဆိုတာဒီအကောင်းဆုံးသောလက်နက်ဖြစ်တယ်။သို့တော်အဲဒီအကောင်းဆုံးသောလက်နက်ဖြစ်တဲ့ဝိတ္တကိုဒီပင်နေမိမိတို့ကခွဲခြားစိတ်ဖြာပြီးမိမိတို့အတွက် ပင်ပန်းစင်းရဲစေတတ်သောကာမဝိတ္တပြဘာဒဝိတ္တဝိညာဝိတ္တတွေကိုမိမိတို့တဏ္ဍန်ကိုဒါမဝင်ရနိုင်အောင်တတိကြီးစွာနဲ့ကိုယ်စီကိုယ်စီကြိုးစားအထောက်ကြကုန်ရသည်သာဓုသာဓုသာဓုပါဖျာ